နေ့2021ခုနှစ်ဖေဖော်ဝါရီလ23ရက်စနေနေ့ဆောင်းရစကိုဘေးရီယာမှာရှိတဲ့ထေရဝါဒဓမ္မကမ္မထာနန်းစဉ်ပိုင်းတရားတင်ရောက်ပိုင်းသင်ကြားတဲ့ပိုင်းကတော့ဓမ္မနုပါဒနာသဘောတရားရေးရာပိုင်းဓမ္မနုပါဒနာပိုင်းမှာလည်း၅မျိုးရှိတယ်။နောက်ဆုံးသစ္စာပိုင်းကိုရောက်တယ်။သစ္စာမှာလည်းဘုန်းကြီးတို့နေကထီအောင် သစ္စာတွေပြောနေတော့ပါလေသစ္စာပြောနေတော့မနေ့ကနေရောလာသစ္စာလေးကိုနည်းနည်းထပ်ပြောပါမယ်ပြီးမှပြောနေတော့မေဃသစ္စာပိုင်းပေါ့မေဃသစ္စာရောက်နေရောသစ္စာပြီးတော့မေဃသစ္စာအဲ့ဒီမေဃသစ္စာမှာပဲဘုန်းကြီးတို့ထပ်ထပ်ပြောရတာရှိတော့နေရဘာပြောလဲဆိုတော့နိရောဓသစ္စာမေဃသစ္စာဒီသစ္စာနှစ်ပါးကတော့ မဲ့ညာဖွညာရမှသိနိုင်ပါတယ်ရှုရတာတော့ဘယ်သစ္စာတွေရှုရလဲဆိုမနေ့ကလည်းပြောမှာဝိဝတ္တသစ္စာ နှမျိုးရှိတာပေါ့နော်ဝတ္တသစ္စာနဲ့ဝတ္တသစ္စာတရားထုတ်တဲ့အခါကျတော့ဝတ္တသစ္စာနှစ်ပါးဟုတ်အဲ့ဒီနှစ်ပါးကိုရှုရတယ်ဓမ္မတာလည်းဝိဝတ္တသစ္စာပြည့်တဲ့ အရိယာမတရားဖို့တရားနိဗ္ဗာန်တရားတွေရတော့ဝိတ္တသစ္စာဆိုတာဒုက္ခသစ္စာနဲ့သမုဒယသစ္စာပြောတာပေါ့ဗျာဒုက္ခသစ္စာဆိုဖြစ်ပြီးပြတ်နေတဲ့ယုံနာဓမ္မသင်္ခါရတရားအလုံးကဒုက္ခသစ္စာပဲဒီယုံနာတွေကိုယုံနာတရားတွေကိုမြင်ရမယ်ကြားရမယ်အနံ့ရမယ်စားရမယ်တွေ့ထရမယ် ကြံတွေးနေရတာဒါအကောင်းထင်ตายာနေမယ်အဲဒီตายာနေတဲ့သဘောကသူရိယသစ္စာပဲဝိပဿနာရှင်ဒီဒုက္ခသစ္စာနဲ့သူရိယသစ္စာနှစ်ပါးပဲရှုရမယ်ဆိုတက္ကရာမတိကြဖွင့်ပြထားတယ်ဒုက္ခသစ္စာတော့အများဆုံးရှုမှတာပေါ့နော်သမုဒိယသစ္စာတော့ဘာဖြစ်လာလဲအဲ့ဒီကိုမြင်ရတဲ့အယုံမှာตายာပြီးနှစ်သက်ပြီးသဘောကျပြီးသားသမုဒိယလာတော့အဲ့လိုဖြစ်ပေါ်တဲ့အခါရှုရတော့ အဲ့တော့မနေ့ကဘုန်းကြီးတို့ပြောခဲ့တဲ့အပိုင်းမှာဘာပြောခဲ့လဲဆိုတော့ဒီဒုက္ခကိုသိတဲ့ဉာဏ်သမုဒိယကိုသိတဲ့ဉာဏ်နိရောဓကိုသိတဲ့ဉာဏ်မေဃကိုသိတဲ့ဉာဏ်အဲ့လိုသိတာသိပုံနှမျိုးရှိတယ်ရှေးဖို့ကသိတယ်မက္ခဏမှာသိတယ်ဒီလိုနှမျိုးရှိတယ်လို့ပြောခဲ့ရှေးဖို့ကသိတယ်ဆိုတော့ဘယ်လိုသိရလဲဆိုဥက္ခသင်ယူပြီးသိမယ်ပရိပု္ပ္ပစာမေးပြီးတော့ ဒီနတ်တပိတရားဒီဒီပါဠိကဘာဆိုလိုရလဲဗျာဒီဒိဗေကဘာဆိုလိုရဗျာဒီလိုမေးပြီးသိတာမျိုးတွေလည်းရှိတယ်အခုလိုသင်္นานနေတက်ပြီးကြားနာပြီးသိတာမျိုးလည်းရှိတယ်သင်ယူလေးလာလို့သိတာမျိုးလည်းရှိတယ်ဒါရဏဆောင်ထားတယ်ဓမ္မစကြာတုတ်ကိုဆောင်ထားတယ်မာသရိပဏတုတ်ကိုဆောင်ထားတယ်စာရုပ်ပဋ္ဌာန်းတွေဆောင်ထားတယ်ဒီလိုဆောင်ပြီးတော့လည်းသိနေတမ္ပတ္တနာ ဒီဆောင်ထားတယ်ဆိုဘုန်းကြီးတို့ကသင်တယ်ဆိုတာကျင့်မို့သမ္ပန္နကြတော့သုံးတတ်တယ်ကျင့်ကြံပြီးသိတာပေါ့မလားမျိုးအဲ့တော့သင်ယူပြီးသိတဲ့အခါမှာမဆာဝိမာသူကပရိသမိတာမေဃထာဂရာမှာဖွင့်ထားတော့ဗျာထာဂရာတိဆာမိနာ150 150နဲ့ပါဠိလေးဖတ်ပြပါဗျာပြီးမှဘုန်းကြီးအိဗယ်ပြောပါပုရိမာဏီဟိထွေသစ္စာနိရှေသစ္စာနှစ်ပါးဗျာ သစ္စာနှစ်ပါးဆိုဒုက္ခနဲ့သုရိယသစ္စာအဲ့ဒါကိုပိစ္ဆခန္ဓာဒုက္ခတဏသမှုတွေရောဧဝံသင်္ခေပဝတိနာအဲ့ဒီသစ္စာနှစ်ပါးကိုအကျဉ်းအနေနဲ့လည်းသိရမယ်။အခန္ဓာ၅ပါးဆွဲလွတ်နေတဲ့ခန္ဓာ၅ပါးဟာဒုက္ခသစ္စာပဲ။အဲ့ဒီခန္ဓာ၅ပါးပေါ်မှာဆွဲလွတ်နေတဲ့တဏှာသမုဒယသစ္စာပဲ။အဲ့လိုအကျဉ်းအနေနဲ့လည်းသိနိုင်တယ်။ ဟောရူပခန္ဓာဝိညာခန္ဓာသင်ညာခန္ဓာသင်္ခါဝိညာဏခန္ဓာအစရှိဖြင့်အကျယ်ကိုလည်းသိနိုင်အကျယ်ကိုလည်းသင်ယူပြီးသိနိုင်ဘယ်လိုသင်ရမလဲဆိုဆရာသမားထံသင်ယူသင်ယူပြီးတော့ကွာဒါတွေကိုလည်းနှုတ်တယ်လေ့ကျင့်ဆောင်ထားဆောင်ပြီးကျင့်ရမယ်ဒီလိုပြောတယ်အဲပြောချင်တာတော့အကျင့်ဖြစ်ဖြစ်အကျယ်ဖြစ်ဖြစ်သိရင်လုံလောက်တာပါပဲနောက်ဒီအတိကလည်းဘုန်းကြီးတို့ မေးတာနားထောင်တာဆောင်းနာမှထားတဲ့တရားတွေကတော့တုဒ္ဓမယညာတိတ်စိတ်တမယညာနဲ့သိတဲ့အတိလောက်ပါဗျာရင့်တဲ့အတိမျိုးပရိယတ်ဒီအတိခေါ်တယ်စင်ញင်သုံးတတ်တာမှဒါကတော့ဘာဝနာမယအတိပေါ့ဒီလိုကျင့်မှပရိပတ်တိဖြစ်ပြီးဘာဝနာမယညာဖြစ်တယ်လို့မှတ်ထားပါဗျာအဲတော့ဒါရ6ပါးမှာဖြစ်ပေါ်လာတာကဘာလဲယုံနာအာယုံနေပေါ့ဗျာ ဒီယုံနာအောင်နေပေါ်လာရင်မျက်စိကမြင်တိုင်းမြင်တိုင်းဒီယုံနာတရားတွေကိုသိအောင်ပေါ်ပြီးပြောက်ပေါ်ပြီးပြောက်ဒီမြင်တဲ့အာယုံတိုင်းကိုအဲ့လိုရှုမှတ်နေပေါ့ပေါ်ပြီးပြောက်ပေါ်ပြီးပြောက်ဆိုရင်ဒါကောဒီပေါ်မตายရတော့ဒုက္ခအနေနဲ့မြင်သွားနိုင်တော့မျက်စိယောဂဒုက္ခပဲပေါ်ပြီးပြောက် ဖြစ်ဖြစ်ဖြစ်သဗ္ဗေသင်္ခါရအနေစာဒုက္ခသဗ္ဗေဓမ္မနာဒါဒါခဏနာကြားနေမြင်ရတဲ့ဆင်းရုပ်တွေကလည်းပေါ်ပြီးပြောက်ပေါ်ပြီးပြောက်ဒါလည်းဒုက္ခသစ္စာမြင်သိစိတ်တွေကလည်းပေါ်ပြီးပြောက်ပေါ်ပြီးပြောက်ဒီကတော့သိမထင်ရှားဘူးဗျာဘုန်းကြီးအတန်နေကြဘိုးထင်ရှားတယ်ဒီဝိပဿနာမရှိတဲ့ပုဂ္ဂိုလ်ခုနဥရပြညာသုံးဖို့ဘင်္ဂညာလောက်မှမရောက်ဘူးရင်မြင်တဲ့အာယုံပေါ်မှာဒုက္ခတို့အနေစာဒုက္ခအနတ္တတို့ဒါတွေမြင်ဝင်နေနေခက်တယ် ဝိပဿနာဉာဏ်ဖြစ်သွားပြီဆို မြင်တယ်ကြားတဲ့အာရုံတော့ထင်ရှားတယ်နော်ခုဘုန်းကြီးတာမနာတော်ကြီးတက်တမ်းမိတက်တမ်းတက်တမ်းမိတက်တာတော့ထင်ရှားတော့တော့မျက်စိရုပ်တို့မြင်သိစိတ်တို့အဲဒီတော့ကိုယ်တဏ္ဍာမှာဖြစ်တယ်ပြီးတော့မြင်ရတဲ့အစင်းတဏ္ဍာကျတော့ကိုယ်တဏ္ဍာမှာလည်းရှိတယ်သူများတဏ္ဍာမှာလည်းရှိတယ်ကိုယ်တဏ္ဍာမှာရှိတာကတော့ရှုရတော့ပုံမြင်လွယ်တော့ဘောနော်သူများတဏ္ဍာမှာအစင်းရုပ်ကို ဒါလည်းရှုရမှာပဲမရှုမရင်လည်းဘာဖြစ်လဲအဲ့ပေါ်မှာသွားပြီးသဘောကျနှစ်သက်ပြီးတော့တဏှာဖြစ်လာရင်ဒါသမှုရိယသစ္စာပဲဒီတဏှာတွေကအလွယ်တကူဘာလို့ဖြစ်လဲဆိုဘောဆက်ဆက်ကတဏှာတွေကပါလာတော့ကုသိုလ်ဖြစ်ကုသိုလ်ပြုတဲ့အခါမှာလည်းတဏှာရှိနေတယ်တဏှာရှိလို့လည်းဒီကုသိုလ်ပြုရင်တော့ဘဝတွေရလာတော့အခုဘဝရောက်ပြန်တော့လည်းမြင်ရကြားရနားတွေစားရတာတွေ သုံးဆောင်တွေ့ထရတွေကြံတွေးရတာတွေဒါတွေကိုဘာဖြစ်လဲตายာနေတာตายောတော့တဏှာဖြစ်တာပေါ့ဗျာတဏှာမကင်းတာဒါကြောင့်ပုထုဇဉ်မှာတဏှာလုံးဝကင်းဖို့မလွယ်ဘူးဗျာသောတာပန်ပုဂ္ဂိုလ်တွေလည်းတဏှာလုံးဝမကင်းသေးပါဘူးယန္တာဖြစ်မှသာတဏှာကင်းတယ်ယန္တာမဖြစ်ခင်ကတော့ဘုန်းကြီးတို့တွေတဏှာရှိနေဦးမှာပဲကိုယ်ခန္ဓာကိုယ်လည်းတွေ့တာမယ် သာသမီဆိုင်တဲ့သူများခန္ဓာကိုယ်လည်းတွေ့တာမယ်ဂုံပကသနာတွေလည်းမမောမယ်ယာရုအာနာတွေလည်းတွေ့တာမမောမယ်အဲ့ဒီဟာတွေကတော့တဏှာရင်ခံဖြစ်တဲ့အတွက်သမုဒိယသစ္စာပေါ့ဗျာအလုံးမတားထားအဲ့တော့မြင်နိုင်ထင်ရှားဖြစ်နေတဲ့မျက်စိရုပ်အစင်ရုပ်မြင်သိစိတ်အစင်ရုပ်မျက်မျက်စိကလည်းမျက်စိရုပ်ပေါ့ဗျာမြင်ရတဲ့အာယုံကတော့အစင်ရုပ် အဲ့ဒီငကူပေါင်းစုံကြောင့်ဖြစ်တဲ့မြင်သိစိတ်ဒါတော့နံတရားပေါ့ရှုနေရင်တတိလေးညာလေးတေချာစိုက်ရှုနေရင်စာပိုင်းတော့တိတ်မထင်ကြအောင်နောက်ကျတော့တမရီအကောင်းလာပိုးမြင်လာမြင်ခိုင်းပါပဲပေါ်ပြီးပြောပေါ်ပြီးပြောပေါ်ပြီးပြောဒီလိုပေါ့ဒီလိုမမြဲတဲ့သဘောတရားတွေကိုဉာဏ်နဲ့မြောင်ရှုရတယ်အဲ့လိုဉာဏ်နဲ့မြင်သွားပြီးဆိုဒုက္ခပဋိညေယဒုက္ခသစ္စာပိုင်းခြားရင်သိတာပါပဲ ဒီလိုမိတ်သွားတာပေါ့ဗျာကြားတိုင်းလည်းမှတ်ရမယ်အနမ်းရတိုင်းလည်းဘုန်းကြီးတို့မှတ်ရမယ်စားတိုင်းလည်းမှတ်ရမယ်တွေးထိလည်းတတိနဲ့ညာနဲ့စောင့်ကြည့်နိုင်အောင်ပေါ့ကြံတွေးတိုင်းလည်းဘုန်းကြီးတို့တတိနဲ့ညာနဲ့စောင့်ကြည့်နေရမယ်မရှုနဲ့မကြည့်တတ်ရင်တော့မရှုတတ်ရင်တော့ဘာဖြစ်သွားလဲလို့ဘုန်းကြီးတို့တွေမှာဒီပုံမှာตายရမယ်နှစ်သက်မယ်ဟာလူကဘုန်းကြီးတို့အတူတူပဲပေါ့ဗျာဒါကြောင့်မို့ရှုခိုင်းတာ သတိဉာဏ်နဲ့ကြည်ခိုင်းတာသတိဉာဏ်နဲ့ရှုရင်ရှုတဲ့ခိုက်တာမှာတော့ဒီပေါ်မှာပေါ်ပြီးပြောဖြစ်ပြီးပြမြင်သွားရင်တော့ခိုက်တာငြိမ်းတာပေါ့ဗျာရှုရများတော့သမာဓိအားကောင်းလာတယ်ဝိပဿနာဉာဏ်ကြီးအစင်းစင်ရှင်းတက်လာတယ်ဥရပြညာဘင်္ဂညာဘင်္ဂညာကြရင်လေဘယ်အာယုံမဲ့ရှုရှိသူကအပြက်ကြီးတယ်မြင်တာကြည့်တိုင်းပြန်နဲ့ပြက်သွားပြီနားတော်နဲ့နဲ့ပြက်ပြီဒါမျိုးပေါ့အပြက်တွေရအားကောင်း အပြက်တွေကြမြင်တယ်ဟောကြည့်လိုက်ရိတ်ကလေးရိတ်ကလေးရိတ်ကလေးဘယ်ဟာကြည့်ကြည့်ဘယ်ဟာရှုရှုအဲ့လိုပဲမြင်တယ်အရင်နဲ့ပျောက်နေတာပဲတွေ့အဲ့လိုအပြက်ကြီးတွေ့တဲ့ခါကျရင်ဟောလောကမှာဘာမှအာဟုစရာမရှိပဲဒီလိုသဘောပေါက်လာနေတယ်အဲ့ဒီကြတော့ဘာဖြစ်လဲအာဟုစရာလည်းမရှိဘာမှလည်းနှစ်သက်စရာမရှိဘူးဒီလိုသဘောပေါက်လာရောမလေးကဟိုရှောင်းမလေးတယောက်မေးတယ်လို့ပေါ့နော်ဘယ်ချိန်ရောက်မှဒီအရိယာစိတ်ချလဲဆိုဘယ်ညာတော့ ဟောဒီဘင်္ဂညာလောက်ရောက်သွားရင်စစ်ချတယ်ဘာဖြစ်လို့လဲဆိုအပြက်တွေကျဲမြင်တယ်ဘဲမှမဆွဲဘူးသားလည်းမဆွဲဘူးသမီးလည်းမဆွဲဘူးပစ္စည်းလည်းမဆွဲဘူးဘုန်းကြီးတို့ဘုန်းကြီးလည်းကြောင်းကံလည်းမဆွဲဘူးဘာကြည့်ကြည့်အပြက်ကြည့်တယ်မြင်တယ်အပြက်ကြည့်မြင်တယ်ဘယ်သူမှမလို့ချင်ဘူးဗျာအကောင်းထင်လို့လိုချင်တာအဲ့ဒါမှတ်တာအဲ့တော့အဲ့ဒီလိုရှုတိုင်းရှုတိုင်းအပြက်ကြံမြင်နေရင်တာယာနှစ်သက်တဲ့သမုဒိယသစ္စာပယ်သွားတာပဲဒါကြောင့်မို့ ဒုက္ခသမုဒိယဘာတ္တဘာဆိုတဲ့အတိုင်းဒုက္ခသစ္စာပဲနေတာဒီလိုမှတ်ထားမယ်အဲဘုန်းကြီးတို့ခုပြောနေတာကတမ္မာဝိပဿနာတမ္မာဒိဋ္ဌိအကြောင်းပေါ့တမ္မာတမ္မာဒိဋ္ဌိတွေကကမ္မတက္ကရတမ္မာဒိဋ္ဌိရှိတယ်ပြီးတော့ဇာနာတမ္မာဒိဋ္ဌိရှိတယ်ဝိပဿနာတမ္မာဒိဋ္ဌိပေါ့ပေါ်လွန်တဲ့အာရုံရှုမှတ်ရှုမှတ်နေရင်ရှုမှတ်တဲ့ခိုက်တာမျိုးပေါ်ပြီးပြောပေါ်ပြီးပြောဒီလိုတွေ့ရတယ်ပေါ့ ရှုနေတဲ့အာယုံပြီးတော့ရှုမှတ်နေတဲ့စိတ်အတွဲလိုက်အတွဲလိုက်ပေါ်ပြီးပြောပေါ်ပြီးပြောပေါ်ပြီးပြောအဲ့ဒီလိုလဲတွေ့လာမယ်ပြီးတော့အာယုံကတခြားတိတဲ့စိတ်ကတခြားပေါ့နော်အာယုံကမတိတတ်တဲ့ရုပ်ပေါ့ရုပ်အာယုံတိတဲ့နန္တရားဒီနှစ်ခုပဲရှိပါလားအာယုံနဲ့အသိစိတ်တွေပဲဒါလေးပဲရှိပါလားတခြားဘာမှမရှိဘူး ဒီလိုရုပ်ရည်နာရည်လို့အမှန်တိုင်းသိတာပဲလို့မြင်တာကိုတမ္မာဒိဋ္ဌိခေါ်တာပေါ့ဗျာ။အော်ဒီယုံနာနေရရှုလိုက်တိုင်းရှုတိုက်တိုင်းအခိုက်တာမှာဖြစ်ပြီးပြတ်သွားဖြစ်ပေါ်ပြီးပျောက်သွားမမြဲပါလားတဲ့ညာနဲ့မြင်လာမမြဲတာကိုညာနဲ့မြင်လာရင်တော့ဆင်းရဲတဲ့သဘောနဲ့ညာနဲ့မှမြင်တတ်ပါတယ်။ဆင်းရဲတဲ့သဘောကတော့များသောအားဖြင့်ဒုက္ခဝိနာတို့အဲ့ဒါမျိုးကြည်နိုင်ပုံမြင်လွယ်တော့ဗျာဆင်းရဲတဲ့သဘောက ပြီးတော့အဲ့လိုကြီးကြီးနဲ့အတောက်ကောင်ဝိညာဉ်ကောင်မဟုတ်တဲ့သဘောတွေကိုဖြစ်နေလို့မဖြစ်တဲ့သဘောတွေအကြောင်းတိုက်ဆိုင်လာမှဖြစ်တဲ့အနတ္တသဘောတွေလည်းဉာဏ်နဲ့မြင်လာအဲ့လိုမြင်တာကိုတမ္မာဒိဋ္ဌိဝိပဿနာတမ္မာဒိဋ္ဌိလို့ခေါ်တယ်ဝိပဿနာပြဝိပဿနာဉာဏ်ပြအမှန်တိုင်းသိလို့ဝိပဿနာတမ္မာဒိဋ္ဌိလို့ဒီလိုမှတ်ထားပါပေါ့ဒီတော့ရှုတည်တယ်ရှုတည်တယ်ကိလေသာတွေဟာအခိုက်အတန့်တည်ငါငြိမ့်တာမဖြစ်ဘူးပေါ့ဗျာဒီပုံမှာ သာယာရဆွဲလန်းနာမမောတာမရှိတော့အဲ့ဒီကိုတည်ငါငြိမ့်နေတာကိုအာနိရောဓသစ္စာပေါ့ဗျာတကယ်နိရောဓသစ္စာအစစ်မကအစစ်သစ္စာအစစ်တော့တော့အရိယာမရမှဘုန်းကြီးတို့သိနိုင်ပါတယ်လောလောဆယ်တော့ရှုမှတ်တဲ့ခိုက်တာတော့အဲ့လောက်သိနိုင်တယ်လို့မှတ်ထားပါဒီတော့ဆင်းရဲကိုဆင်းရဲလို့မှန်တိုင်းသိတဲ့ဉာဏ်ဆင်းရဲဖြစ်ကြောင်းလို့တရားလို့အမှန်တိုင်းသိတဲ့ဉာဏ် ရှင်ရဲ့ခြုံငင်းရတော့မှန်တိုင်းသိတဲ့ဉာဏ်ရှင်ရဲ့ခြုံငင်းကြောင့်ကျင့်ကြမှန်တိုင်းသိတဲ့ဉာဏ်ဟာဘုရားဘာဟောတဲ့တမ္မာဒိဋ္ဌိဒါဟောသွားတော့ဒီတော့မှတ်ထားဖို့ရာကအာယုန်นี่ဖြစ်ပေါ်တဲ့ရှုနေပါတိလဲဆိုဒုက္ခနဲ့သမုဒိယဒါဝိညာဉ်နဲ့သိတာပေါ့ဗျာတရင်ကကိလေသာငြိမ်းဖို့လည်းညာနဲ့သိတယ်နော်လောကိမေကသစ္စာရှုတိုင်းရှုတိုင်းကိုယ်တဏ္ဍာမပွားများပြီးညာနဲ့သိတာ ဒါဟာပုဗ္ဗဘာကမက်ခင်လို့ခေါ်တယ်တရားပြောရရင်တော့ဗျာဗြဟ္မာဘုန်းကြီးတို့ဗမက်ခင်ပဲကျင့်ကျင့်တမာတိတိမက်ခင်ဗြဟ္မာတုံးကတော့အဲကမ္မကတကမ္မတကရတမာဒိဋ္ဌိပေါ့ကံကံကြိုးယုံကြည်တဲ့တတခြေခံနဲ့ဉာဏ်ရှိရတယ်သီလပြည့်စုံတာပေါ့မူလမက်ခင်ခေါ်တယ်အဲ့ရတဆင်းဖြစ်ပေါ်နေတဲ့ယုံ nant တရားတွေကို အနေစာဒုက္ခအနတ္တမြောင်ရှုရတယ်ဝိပဿနာဉာဏ်နဲ့စဉ်းစားတက်သွားတာမျိုးဒါကိုပုပ္ပဘာကမဲ့မဲ့ရဲ့ရှေးဖုံးမှာဖြစ်တဲ့မဲ့ခင်ပုပ္ပဘာကမဲ့ခင်ဘုန်းကြီးတို့သူတိမတုတ်တန်တော်ကတခါပြောခဲ့တယ်အဲ့ဒါလေးမှတ်ထားပုပ္ပဘာကမဲ့ခင် ဖြစ်မှနောက်ကအရိယာမဲ့ခင်ဖြစ်တယ်ယုံ nant တရားတွေဖြစ်ပြက်တွေကိုရှုရင်းရှုရင်းနဲ့ဟုတ်လားယုံ nant တရားတွေနောက်ပိုင်းတော့ပြုံးလေယုံ nant တရားတွေသင်္ကချုပ်ငိမ့်တဲ့နိဗ္ဗာန်ရောက်သွား ဒါကဘာလဲဆိုနိရောဓသစ္စာရိယမညာနဲ့ဓာတ်ရတိသွားတော့ပါပဲနော်မူလမဲ့ခင်ခြေခံပြီးရှုရတယ်ရှုတော့ဘောဘမဲ့ခင်ဘောဘဘာကမဲ့ခင်ဝိပဿနာဉာဏ်นี่ဖြစ်မယ်ဘောဘဘာမဲ့ခင်ဝိပဿနာဉာဏ်นี่ဖြစ်တဲ့အခါကျအရိယာမဲ့ခင်ဖြစ်ပြီးနိဗ္ဗာန်ရောက်သွားတာပါပဲပြီးတော့ဒါကရှေးဖို့မှသိတယ်နောက်အရိယာမက္ခဏမှသိတယ်အရိယာမက္ခဏမှသိတာဆိုတော့ဘာလဲအရိယာမက္ခဏမှတမ္မာဒိဋ္ဌိမက္ခင်ဟာနိဗ္ဗာန်ကို မျက်မှောက်တွေ့မြင်ပြီးသိသွားနော်ကျန်တဲ့ဒုက္ခတို့ဒုက္ခသစ္စာသူတ္တမေဃသစ္စာသုံးပါးတို့ကိစ္စပြီးသွားပြန်သိတယ်ဆိုပရိသမီတာမေဃထာဂရမှာအဲ့လိုဖွင့်လာတယ်အရိယမေညာဖြစ်ပေါ်လာတဲ့ခါကျတော့နိဗ္ဗာန်ကိုအာယုံပြည့်ပြီးသိသွားတော့ဘောနိဗ္ဗာန်ကိုမြင်သွားတော့ဘောဗျာအဲအဲ့ဒီအရိယမေမဖြစ်ခင်ဂုရုဂုညာလောကနေစပြီးနိဗ္ဗာန်မြင်တယ်နော်အဲ့လို မဲ့ညာနဲ့နိဗ္ဗာန်ကိုအာယုပြုပြင်မြင်သွားတာတာမန်အာယုပြုမြင်တာမဟုတ်ဘူးသစ္စိကရိယာရဲ့မျက်မှောက်အနေနဲ့အာယုပြုတာမျက်စိအောက်မှာရှိတဲ့ရာဟုတုတစ်ခုကိုမျက်စိဖြင့်သိချာမြင်တယ်လို့ပဲဟောလဝါဘမှာရာဟုတုတင်ကြည့်တယ်လို့တဲ့သိချာချာမြင်ပါတယ်တဲ့နိဗ္ဗာန်ကိုမျက်မှောက်ပြုတဲ့ယုံ nant ယုံ nant ဓမ္မသင်္ခါရတရားတွေချုပ်ငြိမ်းတဲ့သဘောတွေဝင်တာအငြိမ့်တဲ့သဘောကို တည်တည်ချာချာညံနဲ့တိသွားတယ်ဒီလိုပြောပါတယ်အဲကြောင့်မက္ခဏမှာတမ္မာဒိဋ္ဌိကသစ္စာလေးပါးကိုသိတယ်ဆိုတာនិရောဓသစ္စာကိုនិရောဓသစ္စာပြနိဗ္ဗာန်ကိုဘာပြောမျက်မှောက်အာယုံပြုပြီးသိတယ်နိဗ္ဗာန်ကိုမြင်တွေ့တာနဲ့ပြိုင်တဲ့ဉာဏ်နဲ့သစ္စာသုံးပါးလည်းသိခြင်းကိစ္စပြီးတယ် ဒုက္ခသမုဒယမက္ခဒီသစ္စာသုံးပါတော့ကိစ္စပြီးသွားပြန်သိတယ်ဒါမျိုးအဲ့တော့ तू ကသူ့ကိစ္စနဲ့ तू ပေါ့ဗျာဒုက္ခသစ္စာကြပါလေဒုက္ခသစ္စာက तू ကပိုင်ချပြီးသိရသမုဒယသစ္စာကြပယ်ပြီးတော့သိရမယ်မက္ခသစ္စာကြပွားပြီးတော့သူ့ကိစ္စနဲ့ तू သိတဲ့သဘောမျိုးနော်အဲ့ဒီမှာသူကိစ္စနဲ့သူသိတဲ့သဘောမျိုးဥပမာဆိုတော့အကောင်းဆုံးနိဗ္ဗာန်ကိုမျက်မှောက်အာရုံပြုပြီးသိယုံလေးနဲ့ဗာပြက်သွား ဖြစ်ပြနေတဲ့သင်္ခါရတရားလို့ဆင်းရဲကြီးပဲလို့ဒုက္ခသစ္စာပိုင်ခြားသိတဲ့ဉာဏ်နဲ့ဒုက္ခသစ္စာပိုင်ခြားပြီးဉာဏ်နဲ့သိသွားတယ်ဒီတစ်ချက်ပေါ့နိဗ္ဗာန်အကောင်းဆုံးတွေ့လျက်တော့ဖြစ်ပြနေတဲ့သင်္ခါရတရားအလုံးဟာအကုစရာမရှိတဲ့မကောင်းတဲ့တရားတွေပဲလို့သိလိုက်တာနဲ့ဒီတရားတွေပေါ်မှာခင်မင်တွေ့တာမြတ်နိုးနေတဲ့သမှုရိယသစ္စာတို့လို့ပယ်ပြီးသားဖြစ်သွားပါတယ် မေဃသစ္စာကိုယ်တဏ္ဍမဖြစ်နိဗ္ဗာန်မတွေ့နိုင်ပါဘူးနိဗ္ဗာန်ကိုမြင်တွေ့တယ်ဆိုကြရမေဃသစ္စာမိမိတဏ္ဍမှာဖြစ်နေပါတယ်အဲတော့နိဗ္ဗာန်ကိုမြင်တွေ့တယ်ဆိုကြရမေဃသစ္စာမိမိတဏ္ဍမှာပွားစေခြင်းကိစ္စပြီးပါတယ်အဲဒါပရိသမီရာမေဃအထကရာဖွင့်သွားတာနော်အကြောင်းမို့သူကဘာပြောလဲဆိုတော့အဲ့ဒီမှာនិရောဓသစ္စာနော်နိဗ္ဗာန်និရောဓသစ္စာနိဗ္ဗာန်ကိုမျက်မှောက်သိမျက်မှောက် ဓာတ်ရမျက်မှောက်မြင်ပြီးသိသွားမျက်မှောက်ပြုပြီးသိတယ်ဉာဏ်နဲ့သစ္စာသုံးပါတော့ကိစ္စနဲ့သူကိစ္စနဲ့သူသိသွားတယ်ဆိုတဲ့သဘောမျိုးပြောတာဒါကတော့ဘုန်းကြီးတို့တမ္မာဒိဋ္ဌိမဂ္ဂင်နဲ့ပတ်သက်ပြီးတော့ဘုရားဟောသွားတာလေးကိုဒါနဲ့များရှင်းလင်းချက်နဲ့ပြောတာပါနောက်တစ်ခုကတော့ဗာလဲဆိုတမ္မာသင်္ကပ္ပမဂ္ဂင်ဘုရားတော့မေးဖြေလေးနဲ့ဟောတယ်ကတမောစာဘိကွေတမ္မာသင်္ကပ္ပတမ္မာသင်္ကပ္ပဆိုတာဘယ်လိုမျိုးလဲ တမ္မာသင်္ကပ္ပက၃မျိုးရှိတယ်ဆိုဘုရားဟောပါနိခမတမ္မာသင်္ကပ္ပဒီသင်္ကတမ္မာသင်္ကပ္ပတွေလည်းခဏခဏကြားနေရတယ်အရင်တုန်းကဝိန္ဒုံတုတ်တွေပါခဏခဏပြောခဲ့နိခမတမ္မာသင်္ကပ္ပမက်ခင်အပြာပါဒတမ္မာသင်္ကပ္ပအဝိဟိန္ဒတမ္မာသင်္ကပ္ပသင်္ကပ္ပ၃မျိုးရှိတော့ဘုနော်ဒါဘုရားဟောသွားတဲ့ဒါရဟောသွားတော့အဲ့ဒီတည်းမှာ နိခမသင်္ကပ္ပဆိုနိခမတပုတ်သင်္ကပ္ပတပုတ်အဲ့လိုခွဲခြားကြည့်မယ်နိခမဆိုတာကာမကာမဂုဏ်တရားတွေကထွက်မြောက်တဲ့သဘောလူချင်းနှစ်သက်နာတွေကိုအဲ့မှာနိခမလူချင်းနှစ်သက်နာတွေကိုဘုန်းကြီးကကာမလို့ခေါ်တယ်တဏှာလို့ခေါ်တယ်ယာကလို့ခေါ်တယ်လူချင်းနှစ်သက်စရာလို့ထင်းတဲ့အာယု၅ပါးကိုလည်းကာမလို့ခေါ်တယ်ဒီကာမဂုဏ်အာယုအာယုတွေကိုဒီနိခမကြောင့်ပြောင်းမြန် မလိုလားတဲ့သဘောမနစ်သက်တဲ့သဘောပေါ့ဗျာဒါနိခမဒါတွေကတော့ဒီတိုင်းတော့မဖြစ်ဘူးပေါ့ဗျာအဲ့လိုမလိုလားအောင်မနစ်သက်အောင်ကြင့်ကြာထိုးရတယ်ခါရင်ပြောနေကြအတိုင်းလေဟုတ်လားမူလပုဗ္ဗအရိယာ၃ပါးမဂ်ခင်များဒီမဂ်ခင်၃ပါးနဲ့ပဲဖြစ်ပွားခြင်းလေဤမဂ်ခင် ပြေဝယ်နိဗ္ဗာန်တာအဲ့ဒီမဂ်ခင်၃ပါးနဲ့ပဲဘုန်းကြီးတို့ကသွားကြရမယ်မူလမဂ်ခင်ကမ္မတက္ကရတမတိကံကံ အကျိုးယုံကြည်တဲ့တရားခြေခံတဲ့ဉာဏ်ပညာနဲ့ရှိမှကိုကဒီတရားတွေအထုတ်ပြန်ဒါမရှိမလို့မလို့။နောက်သီလလည်းပြည့်စုံတယ်ဒါမူလမဲ့ခင်ပဲ။အဲ့ဒီနှစ်ပါးနဲ့ပြည့်စုံမှပုဗ္ဗဘာကမဲ့ခင်ဝိပဿနာဉာဏ်นี่ဖြစ်အောင်အထုတ်လို့ရတယ်။ဝိပဿနာဉာဏ်นี่ဖြစ်လာခုနသမသင်္ကပ္ပမဲ့ခင်เนี่ยပါလာတာ နော်ပြီးတဲ့ခါကျတော့အထုံရအထုံရနဲ့နိဗ္ဗာန်ကိုရောက်သွားတယ်ပေါ့နိဗ္ဗာန်ကိုပြေးဝင်သွားတယ်အကြရိယမက္ကင်အဲတော့ဘယ်မက္ကင်မဆိုဒီ၃မျိုး၃မျိုးများအတွက်အခြေခံမူလမက္ကင်ပါပဲဘောဝဘာကမက္ကင်ပါမယ်ပြီးမှအရိယမက္ကင်အရိယမက်ရသွားမှာပဲတမ္မာသင်္ကပ္ပမက္ကင်အစစ်ခုနနိခမမက္ကင်အစစ်ကဖြစ်တယ်လို့ဒီလိုမှတ်ထားပါဦးဒါပေမဲ့သူကတော့အခိုက်အတန့်လေးတွေဘယ်ခိုက်တန့်မှာဘလို့ပယ်တယ်ဆိုတာမျိုးလေးတော့ဒီမှာ တက္ကရာဖွင့်နေတဲ့ညီပြောမှာပေါ့နော်ဘုန်းတို့သာမဝေမောတမ္မောဟဝေရောနတိတမ္မောဟဝိနောတတိထက္ကရာလို့လည်းခေါ်တယ်ဝိဘင်းထက္ကရာလို့လည်းခေါ်တယ်အတူတူပဲအဲ့ဒီနှစ်ခုကအဲ့ဒီမှာဖွင့်သွားတာလေကောင်းတယ်ပါဠိဖတ်မပြတော့နော်ဗမာလိုပဲမြန်မာပြန်ပြောလိုက်တော့အဲ့ဒီသင်္ကပ္ပသုံးပါးထဲမှာယောဂီဟာကာမဝိတ္တကိုအမြင့်ရင်းကိုပက်တတ်ခြင်းကကာမဝိတ္တကိုသုံးတတ်တယ် ကမ္မဝိတ္တကိုပယ်ဖို့အတွက်သုံးသတ်တယ်ဆိုတာဒါအောင်မြောင်မှားတာပေါ့ဘယ်လိုလဲဆိုတခြားသောသင်္ခါရတရားကိုလည်းသုံးသတ်တယ်ထိုသို့သုံးသတ်ရတဲ့ထိုယောဂီပေါ်ဝိပဿနာခဏနဲ့ဝိပဿနာနဲ့ရှင်းသောအကြံစီအတွေ့ပေါ့တရင်ကပါအပြင်ကာမဝိတ္တကိုအရင်မြက်ဖြတ်ခြင်းကိုပြုလည်းရဖြစ်၏ဝိပဿနာဆင်းရဲအတွက်မတရားသို့ရောက်စေ၏ဒါတော့သူ့အတိုင်းပြောတာပေါ့ဗျာဆိုလိုတာကတော့ဝိပဿနာရှုတိုင်းရှုတိုင်းမှာ နိခမတမသင်္ကပ္ပဖြစ်ပါတယ်ရှုတဲ့အာယုံတို့သင်္ကဝိသင်္ကပ္ပဆိုဝိတက်ပြောတာတရားကိုရှုမှတ်တဲ့အာယုံလေးကိုစိတ်ကလေးတင်ပေးတယ်ရွယ်ပေးတယ်ဒါဟာနိခမတမသင်္ကပ္ပပဲတမင်တကာရွယ်ပေးတာမဟုတ်နော်နောက်ပိုင်းဟိုညံနေထက်မြက်လာတဲ့ခါအစားပိုင်းတော့မနေ့တင်နေတရားယုံလို့ကောက်ဝိတကချိန်ပေးရနောက်တော့လုံးလုံးကတ်သွားလိုက်မယ်ဘုန်းကြီးတို့ဥရဗျညာတော့ပဲဟာအထူး အာယုံလည်းရှားစရာမလိုဘူးမတ်သိစိတ်လည်းလူကြောင်းကြဆိုင်စရာမလိုဘူးအဲဒီချိန်ကာလကြအလိုလိုပါသွားတယ်အစာပိုင်းတော့တမင်တကားကိုလုံနေရတာပဲနော်အဲဒီနောက်ပိုင်းဝိပဿနာနဲ့ဉာဏ်ရင့်လာတဲ့အခါကျဒါအထူးလောက်ရှာမလို့အဲတော့ရှုတိုင်းရှုတိုင်းယုတ်တရားနံတရားတွေကိုပိုင်ခြားသိနေရင်ပရမသုတမ္မာဒိဋ္ဌိဝိပဿနာဉာဏ်ဖြစ်တော့ဗောဒီတမ္မာဒိဋ္ဌိဝိပဿနာဉာဏ်နဲ့အတူတမ္မာသင်္ကပ္ပတွေလည်းပါလာ နော်ကာမဂုဏ်ထွံ့မြောက်တာတဲ့ကောင်းသောအကျံစီလည်းပါလာတယ်တိတဲ့စီတဲ့အာယုံမှုချိန်ပေးတဲ့ရွယ်ပေးတဲ့သဘောတရားလည်းလိုလိုပါလာတယ်တမ္ပသင်္ကပ္ပဆိုတာခုနပြောသလိုပေါ့အာယုံကိုချိန်ပေးတယ်ရွယ်ပေးတယ်သူရဲ့လက္ခဏာအာရမဏဘိနိရောပနာလက္ခဏာရှိတယ်အာယုံစီကိုဒီတံပြုတ်တရားပေါ့ကိုယ်ရှုမှတ်နေရှုမှတ်တဲ့စိတ်တွေကို တင်ပေးတယ်ချိန်ပေးတယ်ရွယ်ပေးတယ်အဲ့ဒါလေးမှတ်ထားပါ ဝိပဿနာရှုတဲ့အခါကျဝိပဿနာဉာဏ်နဲ့အတူခုနနိခမ္မတန်ခါပင်သင်ဒီတော့သင်္ကပ္ပပါတရင်ကပါဗျာတရင်ကပါပြီပါမြေပါလဲဆိုကာမဝိရိယအာယုံ၅ပါးကာမဂုဏ်တရားတွေတွေးနေအတွေးကိုလည်းဖြတ်လိုက်တယ်ပေါ်လာတဲ့အာယုံမပြတ်ရှုနေတဲ့အတွက်ဟောဒီအာယုံကနှစ်သက်တဲ့တဏှာမရှိတော့ဩဒီပေါ်လာတဲ့အာယုံတွေရှုရင်ရှုနေပေါ်ပြီးရောက်ဖြစ်ပြီးပြဖြစ်ပြီးပြပေါ်ပြီးပြောက်ဖြစ်ပြီးပြဒါလေးမြင်တဲ့အခါကျတော့ဟော ပုဂ္ဂိုလ်တ attva လည်းမရှိပါလားယုံ nant တရားတွေပဲပေါ်ပြီးပြောက်ဖြစ်ပြီးပြက်နေပါလားဒီလိုသဘောကျလာတယ်ချမ်းသာလည်းမတွေ့ရဘူးအတ္တကောင်ဝိညာဉ်ကောင်ဆိုတာလည်းမပြီးဉာဏ်နဲ့သိလာတဲ့ခါကျလိုချင်နေရနှစ်သက်ရှာလို့မမြင်တော့ဘူးဗျဒါကြောင့်ကာမသင်္ကပ္ပမဖြစ်တော့ဘူးခြားကိလေသာလည်းမဖြစ်တော့ဘူးဆိုခုနကသံမောဟဝိရောဒတိထက္ကရာဒါကိုရှင်းတာဗျသူ့ရဲ့ပါဠိဖတ် မြန်မာပြန်ရင်တော့အဓိပ္ပာယ်ထောက်တောက်တောက်ကြီးဖြစ်တော့အဲဆက်ရှင်းတယ်ဘာရှင်းလဲဆိုတော့ဝိပဿနာဉာဏ်နဲ့ရှင်းရင့်တန်လာတဲ့ခါကျတော့တဲ့နိဗ္ဗာန်ကိုအာယုံပြီးအရိယာမဉ္ဇဏ်ဖြစ်လာတယ်တဲ့အရိယာမဉ္ဇဏ်နဲ့အတူဖြစ်အတူပေါ့ဘယ်သူဖြစ်လာတမ္မာသင်္ကပ္ပမဲခင်ပါလာအဲ့ဒီတမ္မာသင်္ကပ္ပမဲခင်ကကာမဝိတက်ကိုသမုတ်စေတာပါဆိုအကျွင်းမဲ့ဖြတ်လိုက်တယ်အရင်မြစ်ပါဖြတ်လိုက်တယ် အဲ့လိုတခါထက်ရှင်းတယ်ပေါ့ဗျာဒီတော့တခုချင်းပြောရင်သောတာပတိမဉ္ဇဉ်ရသွားရင် အပေကိုကြစေတတ်တဲ့ကာမသင်္ကပ္ပကာမဂုဏ်အာယုန်နဲ့အတွေးတွေမဖြစ်တော့ဘူးပေါ့ဗျာတရားကာမိမဉ္ဇဉ်ရသွားရင်အပေမကြရမကြတော့တဲ့အကျဉ်းစားကာမဂုဏ်အတွေးတွေမဖြစ်ဘူးအနာဂါမိမဉ္ဇဉ်ရသွားအနုစားပေါ့ကာမဂုဏ်အတွေးတွေမဖြစ်ဘူးလုံးဝပယ်သွားတယ်သူကတော့လုံးဝပယ်သွားတယ် ရတ္တမညာကြတော့ရူပဘဝအရူပဘဝငကွာနှစ်သက်နေသေးတယ်အနာကဆင်းမှာအဲ့ဒီဘုံဘဝသွားရင်အဲ့ဒီဘုံဘဝကိုရောက်တဲ့တဏှာကိုသဘောကျနေသေးတယ်ဓာတမညာရသွားတဲ့ခါကျတော့ဒီရူပဘဝအရူပဘဝကိုသွားစေတတ်တဲ့သင်္ကပ္ပအတွေးတွေလည်းလုံးဝမရှိတော့တဏှာမှမရှိတော့တဏှာမရှိတော့ဒါတွေမတွေးတော့ဘူးနောက်အပြာပဒါသင်္ကပ္ပခုနကနိခမသင်္ကပ္ပမိသားပြီ အာဗျာပါဒသင်္ကပ္ပဘုန်းကြီးတို့ပါကြမယ်နော်အာဗျာပါဒဆိုသူရဲ့ဆန့်ကျင်မှာဗျာပါဒပေါ့ဗျာအာလေးထည့်ထားလိုက်တာအဖြုံဗျာပါဒဗျာပါဒဆိုဒေါသပဲအာဗျာပါဒသင်္ကပ္ပကဒေါသသူရဲ့ဆန့်ကျင်ဘက်မှာပါလဲဆိုဒေါသရဲ့ဆန့်ကျင်ဘက်ဒေါသရှိတဲ့ပုဂ္ဂိုလ်ကြပါဖြစ်လေသက်ရှိပုဂ္ဂိုလ်ဆိုသေစီလိုတဲ့နီးနဲ့ကြံတွေးနေတာတက်မဲ့ပစ္စည်းတွေတော့ဒီပစ္စည်းတွေပျက်စီးဖို့ မြတ်ပစ္စည်းတွေပြည့်စည်ဖို့ကြံတွေးနေတာဒါပြဘာရသင်္ကပ္ပပေါ့သူရဲ့ဆန့်ကျင်ဘက်ကျတော့အပြဘာရသင်္ကပ္ပနော်ဝိဟိန္ဒညင်းစေတာနော်အလေးဖြိုင်ဝိဟိန္ဒညင်းစေတာအလေးထက်လိုက်တာမညင်းစေဘူးညင်းစေလို့တဲ့အနေထားနေနဲ့တွေးနေတာဒါကြတော့သက်ရှိပုဂ္ဂိုလ်နဲ့ဆိုင်တော့သူများညင်းစေခြင်းနဲ့သက်မဲ့တော့ညင်းစေလို့မရဘူးဗျာသက်ရှိပဲညင်းစေလို့ရတယ် ဒီတော့ဗျာပါဒရဲ့ဆန့်ကျင်မဲ့အဗျာပါဒသင်္ကပ္ပဆိုတာဘာလဲသူတစ်ပါးကိုမသိစေချင်တာသူတစ်ပါးပစ္စည်းတွေမပြတ်စည်းစေချင်တာအဲ့လိုမျိုးတွေးတွေးနေတာကြမ်းနေတာမေတ္တာနဲ့သက်ဆိုင်တာမေတ္တာနဲ့တွဲဖြစ်တာမေတ္တာတရားရှိမှ သူများပေါ်မသိစေချင်တာအနိုင်မကျင့်တာသူများပစ္စည်းတွေမပြတ်စည်းစေချင်တာဒီအတွေးဝင်တယ်မေတ္တာတရားပြတ်သွားရင်တော့မရပါဘူး အဲတော့အပြပါသင်္ကပ္ပဆိုမေတ္တာနဲ့တွေးနေမေတ္တာနဲ့ကြံနေမေတ္တာပို့နေတော့ဒါကြောင့်မေတ္တာများများပို့အာဝိဒဝိတ္တဆိုတာကတော့ဝိဒညင်စေတယ်အလေးပါတော့မညင်စေဘူးမညင်စေခြင်းနဲ့စိတ်တနာတဲ့စိတ်ဒါကရုဏာတရားပဲကရုဏာပွားနေတာတတ္တဝါတွေပေါ်မှာမေတ္တာပို့တဲ့အနေနဲ့ကြံတွေးနေအပြပါဒသင်္ကပ္ပလို့ခေါ်တယ် တတ္တဝါတွေပေါ်မှာတဏှာကျင်တာပြီးဆင်းရဲဒုက္ခမှာလွတ်မြောက်စေလို့ကရုဏာပွားတဲ့အနေနဲ့ကြံတွေးနေအာဝိဟိန္တာသင်္ကပ္ပဒီလိုမှတ်ထားပါဗျာအဲတော့တတ္တဝါတွေပေါ်မှာမေတ္တာပွားနေမယ်ကရုဏာပွားနေမယ်ဆိုခုနမဂ္ဂင်သုံးပါးနဲ့ပြန်ကိုက်ပြီးပြောမယ်နော်ဟုတ်လားမူလပုပ္ပခုနကဆောင်းပုံလေးရှိတယ်အရိယာသုံးဝမဂ္ဂင်မြတ်ဖြစ်ပွားစေလင်ဤမဂ္ဂင်ပြေဝင်နိဗ္ဗာန်တဒါလေး အဲတော့တတ္တဝါတွေပေါ်မှာဘုန်းကြီးတို့တွေကမေတ္တာတွေပွားနေမယ်ကရုဏာတွေပွားနေမယ်ဒါကတော့မူလမကင်ပေါ့နော်အဲ့လိုပွားဖို့ဆိုတာကဘာလဲဆိုတော့ခုနကမ္မတက္ကရတမထိတိအရင်ကရှိရတယ်ပြီးတော့သီလနဲ့ပြည့်စုံရတယ်ဒါမှလုပ်လို့ရတယ်ပြီးတော့အဲ့ဒီကနေတဆင့်တဲ့ဝိပဿနာအထုတ်တော့ပေါ့ယုံ nant တရားတွေကိုဝိပဿနာဉာဏ်ကြီးဖြစ်အောင်အထုတ်ရတယ် ဝိပဿနာဉာဏ်ကြီးဖြစ်လာရင်ဒါပောပါပါကမဲ့ခင်လို့မြန်မဲ့ရဲ့ရှေးဖုံးမှာဖြစ်တာပောပါပါကမဲ့ခင်ပါဒါကြောင့်တရားတော်ဝိပဿနာဉာဏ်ဖြစ်အောင်အထုတ်ဝိပဿနာဉာဏ်ကြီးရင်းတာလာကမဲ့ညာဖုံညာနိဗ္ဗာန်ရတိုင်းဒါအရိယမဲ့ခင်လို့ခေါ်ပါတယ်နေရောအရိယမဲ့အရိယမဲ့ညာရတိုင်းအရိယအရိယမဲ့ညာနဲ့သင်္ကပ္ပအတူပေါ့ဗျာသင်္ကပ္ပမဲ့ခင် ဖြစ်တယ်တမသင်္ကပ္ပမဲ့ခင်ဖြစ်တယ်နိခမ္မ မက်ကင်လို့လည်းပြောလို့ရအောင်အပြပါဒမက်ကင်လည်းဖြစ်တယ်ဝိညာမက်ကင်လည်းဖြစ်တယ်ဒီလိုမှတ်ထားအောင်သမ္မာသင်္ကပ္ပဖြစ်နေတဲ့ခါကျမိစ္ဆာသင်္ကပ္ပတွေနော်ဖြာပါဒသင်္ကပ္ပတွေဝိညာသင်္ကပ္ပတွေဒါတွေဟာပယ်သွားတယ်ပေါ့ဗျာဒီလိုပဲမှတ်ထားမယ်သူအစင်တန်းလိုက်ပယ်တာပေါ့အဲအဲ့ဒီလောက်ပဲထားမယ်နော်ဒါကသမ္မာသင်္ကပ္ပမက်ကင်နဲ့ပတ်သက်ပြီးဖျားဟောသွားတယ် နောက်တစ်ခုကျဘုရားဗာမိတ်လဲဆိုဘုန်းကြီးတို့ဒီမှာခေါင်းစည်းပြီးတာတော့သီလမက်ကင်သုံးပါပေါ့ဒီမှာတော့တစ်ခုချင်းပဲဘုရားမိတ်မှာကရမစဘေခွေတမဝါစာကရမောစဘေခွေတမကမန္တောကရမောစဘေခွေတမအာစီဟောတမဝါစာဆိုတာတမဝါစာမက်ကင်ဆိုတာဘာတွေလဲတမဝါကမ္မတမက်ကင်ဆိုတာဘာတွေလဲတမအာဇီဝမက်ကင်ဆိုတာဘာတွေလဲဒါတွေမိတ်အမေးဖြေနေဟောတော့ မဲ့ညာဖုံညာရတာမှဒါတော့တမဝါစာတမကမ္မန္တတမအဇီဝဆိုတဲ့အရိယာမဲ့ကအစစ်ဖြစ်တာပေါ့နော်အဲ့ဒီမတိုင်ခင်တော့ဒါအစစ်မဟုတ်သေးဘူးပေါ့ဒါပေမဲ့လည်းကိုကဒီတရားတွေကျင့်သုံးနေရင်အဓိကတော့သီလမဲ့ခင်မှာပဲသီလတွေစောက်တည်တဲ့အခါကျတာမမစောက်တည်အောင်ဟုတ်ကုန်းတော့ဘုန်းကြီးချပြီးတော့အဲ့လိုမျိုးမဟုတ်ဘူးဟောဘုရားဆိုင်တဲ့သူတော်ကောင်းတွေဟာ ဒီတီလမက်ကင်နေမိဆုံးနေတယ်ငါလည်းသူတို့လိုကြင့်ကြနေတာပဲငါလည်းတရက်လောက်တော့ကြင့်မှာပဲအဲ့လိုပေါ့ကိုကတရက်လောက်ကိုယ်စိတ်ထဲမှာသူတို့ကောင်းစိတ်ဓာတ်တွေဝင်ပြီးသူတို့ကောင်းတရားတွေကြင့်တယ်အဲ့ဒီနည်းနဲ့ဖះကိုပူဇော်မယ်တရားကိုပူဇော်မယ်တန်ခါပူဇော်ငါတရားလောက်တော့ဒီနေ့သူတို့ကောင်းနေနေနေမျိုးနဲ့နေပြီးတော့ပူဇော်ဦးမှာပဲဒီလိုလုပ်ရတယ်အဲ့လိုလုပ်တဲ့အခါကျပို့ပြီးသီလလုံးတယ်တမချံကမျိုးစောက်တရားမှာပဲဖះဒီ တတ်တာတို့သူများပစ္စည်းမတရားယူတာတို့နော်ခိုးတာပေါ့ဗျာသူများသားများတွေဖောက်ပြန်စေရဲတကယ်သူကောင်းနေဘယ်တော့မှမကြုံတော့လုံချုံနေတာပဲအဲ့ဒီတရားမျိုးငါတဏ္ဍာမှာဒီကနေ့လုံးနေတာပဲပြီးဆုံးနေတာပဲဘုရားစာရည်တဲ့သူတော်ကောင်းတွေကျင့်တဲ့သီလမျိုးငါတဏ္ဍာမှာရှိနေတာပဲငါဒီနေ့တည်းဖြစ်နေတာပဲဒီလိုဝမ်းမြောက်ဝမ်းသာစိတ်လေးနဲ့စောက်တည်ပိုးလောင်နေ နော်ဘာနာရိပါဒဆိုတာကတော့ဘုန်းကြီးတို့ခါတိုင်းလည်းပြောနေကြပါပဲတရားတွေကတော့ဗမာတော့သူများတက်ကိုတတ်ချင်းမှရှောင်ညီမာတယ်ဆိုကိုယ့်တက်ကိုတတ်ကောင်းတယ်သူများတက်မှတတ်ချင်းမှကိုယ့်တက်ကိုတတ်ကောင်းတယ်လို့ပြန်တယ်ဒီလိုမဟုတ်ဘူးတက်ရှိတတ်တော်မှန်သမျှတတ်ချင်းမှရှောင်ညီမာတယ်ဒါကြောင့်ကိုယ့်တက်ကိုလည်းမတတ်ကောင်းဘူးဒါလေးမှတ်တာအာရိနာဒါနာဒီမှာရေးချလေးပါတယ်နော် အာရိနာတစ်ခုအာရဏတစ်ခုခိုးလို့တဲ့စိတ်နဲ့ဆိုသူများပစ္စည်းဖြစ်ကိုယ်ပစ္စည်းဖြစ်ဘယ်ဟာမှမယူပါဘူးဘယ်ဟာမှဒီခိုးလို့တဲ့စိတ်နဲ့မတုံနဲ့ပေါ့ကာမေသူမိစ္ဆာသနာဒါတော့ရှင်းပါတယ်ဒါကဘုန်းကြီးတို့ကာယကံ၃ပါးပေါ့ဗျာကာယထုစိုက်၃ပါးအရိယသူတော်ကောင်းတွေကဒါလုံးဝလုံသွားတယ်ဘုန်းကြီးတို့တာမန်ပုဂ္ဂိုလ်တွေကတော့စောက်တည်ထားတဲ့ခိုက်တံလုံးနဲ့မစောက်တည်မလုံး အရိယာဖြစ်သွားရင်သူကတစ်သက်လုံးလုံးပါဘယ်သူကဘယ်လိုချိန်ချောင်းလို့မှမပြတ်တော့အဲဒါကြောင့်အရိယာကန္တ၅သီလဆိုဒီလိုပြောတယ်လူဆိုရင်အရိယာဖြစ်သွားရင်ငါးသီလဘယ်လိုမှမချုံဖောက်တော့ဒါတမကမန္တတမအာစီယုအဲတမဝါစာခုနတမကမန္တအောဘုန်းကြီးတမဝါစာရင်ပြောမုဒ္ဒဝါဒမုဒ္ဒဝါဒပေါ့မုဒ္ဒဝါဒကြ လိန်ပြောတာပေါ့နော်ပိတုနာဝါစာတော့တယောက်နဲ့တယောက်ဘာဖြစ်တယ်လဲဟိုကွဲသွားအောင်လုပ်တာသူချစ်ခင်နေရတယ်ညီညွတ်နေရတယ်ဆင်ပြေးနေရတယ်ဆင်မပြေအောင်လုပ်တာအဲ့လိုမျိုးဒါကြောက်စရာကောင်းနော်ပိတုနာဝါစာတုံးနဲ့တူချစ်ခင်နေရကြီးညိုနေလေးစားနေပြတ်သွားအောင်အစင်မပြေအောင်လုပ်တယ်ယုံကြည်မှုတွေပြတ်သွားအောင်လုပ်တယ်အကုံမှုတွေပြတ်သွားအောင်လုပ်တာဒါပိတုနာဝါစာစကားနဲ့လုပ်တာ ကျန်ကျန်ဌာနမာမဌာနရိုင်းဆိုင်ပြတော့ဖုဒ္ဒဝါစာခေါ်တယ်။တမ္ပပလာပအကျိုးမရှိတဲ့စကားတွေဗျာ။တကယ်အရိယာသူတော်ကောင်းတွေကြဒါတွေလုံးဝရှောင်သွားတယ်။ဒါကြောင့်သူတို့အများရန်ပြည့်စုံတာ။ကျန်တဲ့ပုံကိုယ်တွေကတော့စောက်တည်ထားတဲ့ချိန်မဲ့ပြကျန်တဲ့ချိန်မပြည့်စုံ။ဒီလိုမှတ်တာ။တမ္မာစီဝါမကောင်းတဲ့မိစ္ဆာစီဝါတွေရှောင်ခြင်းမကောင်းတဲ့အတ္တမဝံကြောင့်အကုသို့ဖြစ်မဲ့အတ္တမဝံကြောင့်ပေါ့ဗျာ။ အဲ့ဒါတွေရှောင်ပြီးကုသိုလ်ဖြစ်မဲ့အတ္တမောဟအကြောင်းတွေကိုပြုလုပ်တယ်အဲ့ဒီဒီတမ္မဝဇတမ္မမကမန္တတမ္မာဇီဝဒီတိလမက်ခင်နေပြီးဆုံးဖို့အတွက်ဘုန်းကြီးတို့ခုနအတိုင်းမှာမူလမက်ခင်ကမ္မကကမ္မကရတမကမ္မတက္ကတတမဒိဋ္ဌိအခြေခံပြီးတော့တိလပြီးဆုံးလုပ်ပါအဲ့ဒါဆိုမူလမက်ခင်အဲ့ဒီကနေဝိပဿနာဉာဏ်ဖြင့်အထောက် ဝိပဿနာဉာဏ်ကြီးဖြစ်လို့အထုတ်တဲ့ခါကျတော့ဥဒပြဉာဏ်လောက်ရောက်ရင်လေအရင်တော့မကောင်းတာတွေလုတ်ခဲ့ဘူးနောက်မလုတ်တော့ဘူးစိတ်ကြလို့လို့ဖြစ်လာတတ်တယ်တချို့ဘုန်းကြီးတို့တရားစကားနေကြုံရတယ်အဲ့ဒီအချိန်လောက်ဆိုရင်လေအဲ့ဒီပုံကောကဘာဖြစ်လဲဆိုသူငငယ်တော့မှားခဲ့တာတွေအချိန်မှာဝင်ချပြီးတောင်းပန်တတ်တယ်အာဒီမျိုးတော့ဗျာသူအဲ့ဒီအချိန်မှာပြန်ပေါ်ဘယ်တော့မှမလုပ်ခဲ့တာဗျာ အလားဝန်ခံတယ်အဲ့ဒီညာလောက်ရောက်တာစိတ်ကရိုးသားသွားတယ်ဖြောက်မှတ်သွားတယ်နော်အဲ့ဒါလေးမှတ်တာဥရပြညာလောက်တော့အနည်းဆုံးရအောင်လုပ်အဲ့ဒီဥရပြညာလောက်ရောက်သွားရင်ကသူကရိုးသားတယ်ဖြောက်မှတ်တယ်ဘယ်တော့မှမလိမ့်ဘူးသူအမှန်တမ်းဝန်ခံတယ်သူမှားခဲ့တာအဲသူကပြင်တော့တာပေါ့ဗျာအဲ့ဒါမှတ်တာနော်ယူသားတဲ့ပုံကသူကမှားတာကိုမှားမှလည်းသိတယ်ဝင်လဲဝန်ခံတယ်ပြီးတော့ပြုပြင်ရတဲ့တတ္တိလည်းရှိတယ် တချို့ကမဟုတ်ဘူးပြမယိုးသားတဲ့ပုံထပ်ထပ်ဖုံးတာမယိုးသားထပ်ဖုံးထပ်လုံလည်းမလုံအဲ့လိုမျိုးဖြစ်တာ ထပ်ဖုံးလေးသူဟာပေါ်လေးဖြစ်နေယိုးသားတဲ့ပုံကမဟုတ်ဘူးမှတ်ထားတော့ဘုန်းကြီးတို့တွေဒီရဟန္တာမဖြစ်သေးအရိယာမဖြစ်သေးဒီမယိုးသားတဲ့စိတ်ကရှိတယ်ဒီဟာလေးကကိုကမှားသွားရင်မှားတယ်ပေါ့ပြောတာမှားသွားရင်ဟာမှားသွားတယ်ဗျာလောက်တာမှားသွားရင်တော့ မှားသွားတယ်ဗျာဒါဝန်ခံလိုက်တစ်ဖက်ကကျဉ်တတ်တယ်ပြီးတော့ဒီဟာကိုလည်းဝန်ခံရတဲ့တတ္တိရှိရမယ်ပြီးတော့ပြုပြင်ရတဲ့တတ္တိရှိရမယ်အဲ့လိုယောသားနေရင်ဘယ်သူမှမစကိုယုံတာပေါ့ဗျာအဲ့ဒါလေးမှတ်တာနော်ဒီဥရပြညာလောက်ရောက်သွားရင် तू ကမယိုးသားတဲ့စိတ်ကအလိုလိုပျောက်သွားတယ်ဗျအဲ့ဒါကောင်းတာသူကရှင်းရှင်းလင်းလင်းဖြစ်လာယိုးသားလာယိုးသားတော့သူကအဲ့ဒါကြောင့်မလဲဝိပဿနာညာရှေ့တက်မှာ တကယ်လို့မယိုးသားနဲ့ဖုံးနေသူကပြန်ပြုတ်ကြသွားမှာဒါကြောင့်မို့ဝိပဿနာဉာဏ်ဖြစ်တာအဲ့ဒါမှတ်တာယိုးသားလို့ဖြစ်တာပြီးတဲ့အခါကျတော့ဘုန်းကြီးတို့ဒါကတော့ဘာခေါ်မလဲဆိုတော့သီလမဲ့ခင်ပေါ့ဗျာပြီးတော့ဆက်သွားမယ်နော်နောက်တစ်ခုကတော့ဘာလဲဆိုတော့တမာရီတမဝါယမမဲ့ခင်နော်ဒီတမဝါယမမဲ့ခင်လည်းကောင်းတာတမဝါယမမဲ့ခင် တမမမက်ခင်မှာတော့ဖះကဟောသွားတာလေးအဲ့မှာခါတိုင်းဆိုတမတမပဒံတရား၄ပါးဒီလောက်ပဲတွေ့များတယ်ဒီမှာဗာလိပေါ်လေလေဆိုတော့နံပါတ်1ကအနုပ္ပန္နနံပါပကနာအာကုသလနာဓမ္မနာအနုပ္ပါဒယမဖြစ်သေးတဲ့အကုသိုလ်တရားတွေကိုကြောက်ကြဆဲလုံးလာပြုပြီးမဖြစ်အောင်နေရတယ်နော်ဟောမကောင်းတာတွေမပြောပြအောင် မကောင်းတာတွေမလုပ်ဖြစ်အောင်မကောင်းတာတွေမတွေးဖြစ်အောင် တရားဆူဆက်ကြအထုတ်ရတော့နော်မဖြစ်เสียဘူးအဲ့ဒီလောက်တဲ့အခါမှာဘာလို့လဲစန္ဒပါမယ်စန္ဒစနေတိဝါယမဝါယမတိဝိရိယဝိရိယလည်းပါမယ်အာရပတိစိတ်တံဘက္ခဏာတိစိတ်ကလည်းထက်တာရမယ်အဲကြောင့်ဒီသုံးချက်ကြီးတရားရပါတယ်ဆိုဒီမှာလည်းပြောကြပါဒီသမ္မပဒံ၄ပါးလုံးမှာထားပါတယ်စန္ဒရယ်ဝိရိယရယ်စိတ်ရယ် နော်တရားရခြင်းဘာလို့ရှိရမလဲလိုချင်တဲ့ဆန္ဒရှိရလုံးလာဝိရိယနဲ့ကြိုးစားနောက်ပြီးတော့မိစိတ်စိတ်ကလည်းပြင်းထန်ဒီသုံးချက်နဲ့ညီအောင်လုပ်ရနော်အဲတော့မဖြစ်သေးတဲ့အကုသိုလ်တရားတွေကိုယ်တဏ္ဍာမှာမဖြစ်အောင်ငါလုပ်မယ်ဆန္ဒရှိရကြိုးစားမှုလည်းရှိရပြီးတော့စိတ်ကလည်းရှိပြင်းထန်ဟာငါစိတ်ထဲမှာဖြစ်เสียဘူး ဒါမျိုးလေးပေါ့ဒါတပထမဆုံးဒါတမပရမလုံလာဝိရိယပဲနောက်တစ်ချက်ကြလဲဘာပြောလဲဆိုဥပ္ပန္နနံပါပကနာအကုသနာဓမ္မနာဘာနာယခုနလိုပဲသန္နာစနေတိဝါယမတိဝိရိယံအာရပတိစိတ်တံပက္ခနာတိဖြစ်ပြီးတဲ့အကုသိုလ်တရားဘုန်းကြီးတို့တရားအမထုတ်ရင်တော့အကုသိုလ်တရားတွေဖြစ်နေတာပဲ အကုသိုလ်အပျော်တွေအကုသိုလ်အလုပ်တွေအကုသိုလ်အတွေးတွေဖြစ်နေအဲ့ဓာတွေကိုကိုယ်တဏ္ဍမှာအကျိုးပေးခွင့်မရအောင်ပေါ့နောက်ဘဝတွေဘဝတွေမှာဖြစ်ဖြစ်ဒီဘက်ဘဝမှာဖြစ်ဒါတွေကျိုးပေးခွင့်မရအောင်သူတော်ကောင်းတရားကိုကြိုးစားပြီးအထောက်အထောက်တဲ့နေရာခုနလိုစန္ဒပြင်းပြင်းပါမယ်စန္ဒပြင်းပြင်းထန်တာရှိရမယ်ဝိရိယပြင်းပြင်းထန်တာရှိရမယ်စိတ်ပြင်းပြင်းထန်ရှိရမယ်ထန်သုံးတာပေါ့နော် ညာကတော့ဒီအထုတ်လိုက်ပညာဉာဏ်နဲ့ဖြစ်လာရင်တော့ပညာဒီပတိလည်းဖြစ်လာမို့ဒါလည်းမှတ်တာနော်အကျိုးပင်ခွင့်မရအောင်အကုသိုလ်တွေကတော့ဖြစ်ပြီးသွားပြီပြောပြီးသွားပြီပြုလုပ်ပြီးသွားပြီကြံတွေးပြီးသွားပြီဒါတွေကိုကိုအကျိုးပေးမဖြစ်အောင်ဒီဘက်ဘဝမှာလည်းအကျိုးမပေးပေးအောင်ပေးခွင့်မရအောင်နောက်ဘဝမှာလည်းအကျိုးပေးခွင့်မရအောင်ကုသိုလ်နဲ့အကုသိုလ်ကကုသိုလ်ကအကောင်းတယ်ဗျ ကုသိုလ်များများလို့ရင်တချို့အကုသိုလ်တွေကပြေပြောက်သွားတာဟိုမှာရှင်အဂုလိမာလာကြည်လေလူပေါင်းတစ်ထောင်ကျော်မှာပေါ့သူကစောစောမင်းကလက်ညိုးတွေကိုကျိုးနဲ့စီမကုန်းခင်နောက်ပိုင်းမှာမှတတ်ပြီးတော့ပထမတော့စိတ်နဲ့မှတ်ထားတဲ့ဟာတွေကလည်းအများကြီးပဲတတ်တဲ့ပုံကိုဆိုစိတ်ကမငြိမ်ဘူးအမှတ်တရမကောင်းအဲ့တော့ဘယ်နှယောက်တတ်မှမသိဘူးအဲ့လိုဖြစ်ကုန် နောက်ရောက်မှာငါတို့ဖြစ်သေးပါဘူးဒီလက်ညှိုးလေးတွေကိုကျိုးနဲ့စီကုံတာလို့အင်္ဂုလိမာလာပြောတာအဲ့တော့သူဆိုရင်လည်းဒီဘက်ဘဝမှာပဲမဲ့ညာဖွညာရအောင်လုပ်လိုက်တဲ့ကောင်ကြောင့်ဒီအကုသူတွေကပြိဋိဘာမဆံခင်တော့ခံရတာပေါ့နော်နောက်ဘဝတွေမှာအကျိုးမပေးတော့အဲ့ဒါမျိုးဖြစ်ပြီးသားအကုသူတွေကိုအကျိုးပေးခွင့်မရအောင်လုံလာပြုခြင်းနော်အကုသူကဘုန်းကြီးတို့ 12ပါးပဲရှိတယ်ကုသိုလ်က21ပါးရှိတယ်ကုသိုလ်ကအကောင်းတယ်နော်ကာမောဒရာကုသိုလ်တွေရှိတယ်ရူပအကုသိုလ်အရူပဇံကုသိုလ်ရှိတယ်မက်ကုသိုလ်တွေရှိတယ်ကုသိုလ်တွေအများကြီးပဲအဲ့ဒီကုသိုလ်မျိုးစုံနဲ့ဘုန်းကြီးတို့ကဖြစ်ပြီးသားအကုသိုလ်တွေကိုတိုက်ဖြည့်ရမယ်ပယ်ဖြည့်ရမယ်နော်ဓမ္မအာရမတိုက်ပွဲခေါ်တယ်ပုရုဇဉ်ဘောကတော့ဒီလိုပဲဓမ္မနဲ့အာရမတိုက်နေရမှာပဲချနေရမှာပဲနော်အဲ့တော့ကိုက ဓမ္မနဲသွားဓမ္မကျင့်သုံးမှုနဲအဓမ္မဝင်မှာပဲဒါအဓမ္မဖိမှာပဲအကြောင်းဘုန်းကြီးတို့ခုချိန်ကာလကဓမ္မအဓမ္မတိုက်ပွဲပဲနော်ကောင်းတာတွေလွတ်ရင်ဒီမကောင်းတဲ့အဓမ္မလည်းလာမှာပဲအဖြစ်စီစွာရှိတာပဲနော်ဒါတော့ဘာမှစိုးရင်စရာမရှိဘူးကိုဓမ္မတိုက်ပွဲဆိုဓမ္မနဲ့များများဓမ္မအာဓမ္မတိုက်နာဆိုတော့ဓမ္မအကောင်းဖို့လိုတယ်နော် အကောင်းလည်းလှုပ်စေခြင်းနဲ့အဲ့ဒါမှသာလေဘုန်းကြီးတို့ခံနိုင်ရှိမယ်တိုက်တိုင်းနဲ့အောင်နိုင်တာပေါ့နော်နောက်တစ်ခုကတော့ဗာလဲဆိုတော့အနုပ္ပန္နာနံကုသလနာဓမ္မနာဥပ္ပါရာယမဖြစ်သေးတဲ့ကုသိုလ်တရားတွေဖြစ်အောင်နော်ဆန္ဒနဲ့ပြင်းပြထန်ထန်လုပ်ရမယ်လုံလဝိရိယနဲ့လုပ်ရမယ်ပြီးတဲ့အခါကျတော့စိတ်ကလည်းရှိရမယ် ဖြစ်ပြီးသားဥပ္ပန္နနာကုသလနာဓမ္မနာထိတိယအတ္တမောတာယဘေယောဘာဝယဝေပုံလာယဘာဝနာယပရိပါရိပူရိယသန္နာစနေတိဖြစ်ပေါ်ပြီးတဲ့ကုသိုလ်တရားတွေကိုတိုးပွားအောင်များများအောင်ခိုင်မြဲအောင်ဒါတွေကိုလုပ်ရမယ်။ဒါနဲ့ပတ်သက်ဒီမှာပထမဆုံးကဘာလဲဆိုတော့မဖြစ်ပေါ်သေးတဲ့အကုသိုလ်တရားတွေကိုမဖြစ်ပေါ်အောင်ဟုတ်လားလုံလဝိရိယနဲ့ ပြင်းပြင်းထန်တော့အထုတ်ပေါ့ဟိုလောကဝိရိယပြင်းထန်နေကိလေသာမဟုတ်တော့ကိလေသာကိုပူပေါင်းစီပူလောင်စေတတ်တဲ့ပူပန်စေတတ်တဲ့သမ္မပဒံတရားဆိုဒီလိုဖွင့်ထားတယ်။အဲသူလွတ်သွားရင်တော့သမ္မပဒံလုံးလာလို့ဝိရိယနည်းသွားရင်တော့သူကဝင်နေပြ။အဲ့ဒါလေးကိုပြောချင်တယ်နော်။မဖြစ်သေးတဲ့အာဟုတုတရားမဖြစ်အောင်လုပ်မယ်။ဖြစ်ပေါ်ပြီးတဲ့အာဟုတုတရားတွေကိုပယ်နေအောင်ရပ်နေအောင်လုပ်ရမယ်။ ဒါလေးနဲ့ပတ်သက်ပြီးဟိုဘုရားရှင်လက်ထက်ကပါရှင်အနန္ဒာဟာတာဝတိမြို့စေတဝန်ကျောင်းမှာတရင်တုံနေတယ်အဲ့ဒီအချိန်မှာရှင်ဝန်ဂိတနောက်ကပစ္စသမနာဖြင့်ခေါ်သွားမြို့နဲ့ဆုံကကြွတာဝတိမြို့နဲ့ဆုံကကြွကြွရင်ကြွရင်လည်းဘလို့ဖြစ်လဲရှင်ဝန်ဂိတကငယ်တော့ငယ်တော့စန့်ကျင်မှာအာယုံတွေ့တယ်စန့်ကျင်မှာအာယုံတွေ့လာတဲ့အခါကျဒီပေါ်မှာနှစ်သက်တဲ့သဘောကြတဲ့စိတ်တွေဝင်လာတော့ အဲ့မှာရှင်အနန္ဒကိုလျှောက်ထားတယ်ရှင်ပြားဒီလိုတန်တော်မှာဒီတခြားဘုကိုနှစ်သက်တဲ့ရာဂစိတ်တွေဝင်လာတယ်အဲ့ဒါတပီတော့စိတ်ကိုပင်မအောင်လုပ်နေပါတယ်အဲ့ဒီတော့အဲ့ဒါဆုံးမပါဆုံးမပါဆိုရှင်အနန္ဒဗာမိတ်လဲဆိုဒီမှာအတုပါယစိတ်တံဘာဝေတိအတုပဘာဝနာပွားတယ်အတုပဘာဝနာဘလောက်တွေစိတ်တည်ငြိမ်သော ဧကဂရာရအောင်ပွားတယ်အဲ့ရနေစင်ပွားရင်ပွားရင်လည်းဒီပေါ်မှာညင်းငွေလောက်စိတ်ပြက်လောက်ဝိပဿနာဉာဏ်နဲ့ဆင်နေတော့တော့ဝိပဿနာဆက်ရှုခိုင်းတာပါပဲနော်အတုပဘာဝနာပွားရင်လည်းပဲဒီတဏှာရာကဟာပယ်နိုင်ပါတယ်တာမန်တော့မရဘူးဗျခုနတမန်ပြင်းပြင်းထန်ထန်လုံးလာပြုတ်ပြီးတော့ပွားရတယ်ဟာငါမဝင်စရာဒါတော့ရက်အောင်ငါတို့မှတ်မှာပဲ အာတုဘဆိုရှင်အာတုဘတေအာတုဘဘုန်းကြီးတို့တွေရှင်အာတုဘလည်းဘွားနေလည်းသိတယ်တေအာတုဘဘွားနေလည်းသိတယ်ကြိုက်တာဘွားပေါ့ဒါရပ်သွားဖို့ရည်ကြည်တယ်ဒီတခြားပုံကမှာဆွမ်းလန်းနဲ့မြတ်နိုးတဲ့တဏရပ်သွားဖို့ရည်ကြည်တယ်ဒါတော့ပြင်ဒီမှာရှောင်းနေဆိုရင်တော့အယိုးစုကမ္မထာနေပါလေဆိုရင်မြင်လွယ်တယ်ရိုးစုညာဆိုဒီအတုပထဲမှာဆိုရိုးစုကသူတို့ကတော့မသိဘူးတွေ့နေကြမြင်နေကြရှိလို့ရိုးစုကအတုပမမြင်ရင်တော့ ဘုန်းကြီးတို့ကတော့အဲ့ဒါကိုပုံမြင်လွယ်အယိုးစုဆိုတာတပန်းချင်းကြည်ရတာပေါ့နော်ဇာအင်္ဂါတွေဆင်ញင်သလိုပဲသူများခေါင်းယိုးတွေနံယိုးတွေလက်ယိုးတွေမင်းကြောကုံယိုးတွေခစေယိုးတွေတင်ပဆုံယိုးတွေပေါင်ယိုးတွေခြေသလုံးယိုးတွေခြေချောင်းယိုးတွေဖြည်းဖြည်းနဲ့သူများရဲ့ခန္ဓာကိုယ်ကြီးတွေတပန်းချင်းတပန်းချင်းမြင်အောင်ကြည့်အပေါ်ကနေအောက်ကိုကြည့်အောက်ကနေပေါ်ကြည့်ဒီလိုဒီအယိုးစုရဲ့ကုံမြင်အောင်ကြည့် ပြီးတဲ့အခါကျကိုယ်ခန္ဓာကိုအဲ့တိုင်းပြန်ကြည့်မယ်သူများရိုးစုမြင်ဆိုကိုယ်ခန္ဓာကိုအပေါ်စကြည့်ဒီလိုအောင်ခေါင်းကနေစကြည့်ပေါ့ခေါင်းရိုးသွားနေအောင်စိုက်ကြည့်ခေါင်းရိုးကြီးပေါ်ပါအဲ့ရနေတစ်ချက်လက်ချောင်းရိုးတွေလက်ပင်ရိုးတွေဒီဒီနံရိုးတွေလက်ရိုးတွေကြောကုံရိုးတွေတင်ပဆုံရိုးပေါင်ရိုးခြေသလုံးရိုးခြေချောင်းရိုးအဲ့ရနေထက်ပြန်ကြည့်ပေါ့အဲ့လိုကိုကိုကိုလည်းသူများရဲ့ အယိုးစုလည်းမြင်အောင်ကြည့်ကိုကိုကိုလည်းယိုးစုနဲ့မြင်အောင်မြင်သွားလို့ချင်းချင်းခုနကအတုပတင်ညာဖြတ်သွားတာပါအဲ့လိုမမြင်ရင်တော့သူကသူ့ပေါ်မှာအကောင်းထင်တာပေါ့ကောင်းထင်သားရတာနှစ်သက်တယ်မြန်နိုးတဲ့စိတ်ကဖြစ်တာကိုနှစ်သက်မြန်နိုးကိုကိုအယိုးစုရှင်းရှင်းလင်းလင်းမြင်ပြီးဆိုကိုနှစ်သက်မြန်နိုးတဲ့ပုံကိုပေါ်မှာလည်းဒီကအယိုးစုပြန်ဆင်ញင်ပေါ့အဲ့ဒါဆိုရင်တော့သူ့ပေါ်မှာဆွဲလန်းနေတွေ့တာနေတဲ့ဟုတ်လား တဏှာရာကအလိုလိုငြိမ့်သွားတော့နော်အခုကဘုန်းကြီးတို့ဘယ်လိုဖြစ်လဲဆိုလူတူတယောက်တွေ့သွားတဲ့ခါကျတော့အတုဘတင်ညာဆင်ញံနှလုံးသွင်းရမယ်စာတုဘတင်ညာအကောင်းထင်ပြီးတော့ဗာတာရတော့မြို့သားမြို့သမီးကိုမြို့သမီးကမြို့သားကိုအကောင်းထင်နဲ့အကောင်းတုဘတင်ညာနှလုံးသွင်းတော့အကောင်းမြင်တော့ကောင်းမြင်တော့နှစ်သက်တယ်မြန်နိုးတယ်နှစ်သက်မြန်နိုးတဲ့ကာမရာဂဖြစ်တယ်အဲ့ဒါကိုဘုန်းကြီးတို့က သူခန္ဓာကိုယ်ပဲကိုယ်ခန္ဓာကိုယ်ပဲဖြစ်အတုပကိုစနစ်ကြတည်တည်ချာချာပွားတာရင်ကာမရာကငြိမ့်ပါတယ်ဒါကိုလည်းရှင်အနန္ဒာပြောတယ်နောက်ဝိပဿနာရှုတယ်ဝိပဿနာရှုတဲ့အခါကျယုံနာတရားတွေပေါ်ပြီးရောပေါ်ပြီးပြောအပြည့်ကြီးမြင်မယ်အဲ့လောက်ထိမြင်သွားရင်လည်းဒီပေါ်မှာဩဘယ်ရာကြည့်လိုက်အပြည့်တွေကြီးပဲဘယ်ရာကြည့်လိုက်ချုပ်ပြောက်သွားတော့တရရိပ်တရရိပ်နဲ့ဖြစ်နေတော့လားဖြစ်နေတဲ့ຢာတွေပဲအပြက်တွေကြီးပဲ ဒီလိုမြင်သွားရင်လည်းဒီပေါ်မှာအပြစ်မြင်တော့အပြစ်မြင်မချစ်ခင်မချစ်ခင်တော့မလိုချင်တော့ဘူးဗျာရောမြတ်စွာဘုရားဒီမှာတမ္မာဝါယမဟောသွားတယ်သူရဲ့ဆန့်ကျင်ဘက်ကတော့မိစ္ဆာဝါယမပေါ့ဗျာတမ္မာဝါယမရဲ့ဆန့်ကျင်ဘက်မိစ္ဆာဝါယမလို့မှတ်ပါအဲတရားမထုတ်ပဲနေရင်ဖြစ်ဖြစ်အမှတ်တရလွတ်နေရင်ဖြစ်ဖြစ်ဘုန်းကြီးတို့တန်တော်မှာခုနက ရှင်ဝင်ဂီတာသုတ်တဏ္ဍာမှာဝင်သလိုဘုန်းကြီးတို့တဏ္ဍာမှာပါဝင်နိုင်တယ်ဒေါပါတွေတဏှာယာကတွေဖြစ်နိုင်တယ်ဒေါသတွေဖြစ်နိုင်တယ်မောဟတွေဖြစ်နိုင်တယ်အကုသိုလ်တွေဖြစ်နိုင်တယ်ဖြစ်နေတာပါပဲတချို့အရီလိုဖြစ်နေတာကိုသဘောကျနေတယ်နော်လောဘဖြစ်စရာအောင်ပြန်တွေးနေတာကိုနှစ်သက်မြန်လို့အောင်ပြန်ပြန်စဉ်းစားနေဒေါသဖြစ်စရာအောင်နေလည်းခဏခဏပြန်တွေးအဲ့လိုနေတယ်မာနဖြစ်စရာအောင်လည်းပြန်တွေးနော်အကုသိုလ်တွေအာကြည့်အောင်လုပ်နေ အဲ့ဒါတတိထားတယ်နော်ဒါကြောင့်မှတ်ထားမယ်တတိလွတ်သွားရင်လည်းပဲဖြစ်ပါတယ်တရားမထုတ်ပဲနေလဲအကုသိုလ်ဖြစ်ပါတယ်ဒါကြောင့်ဒီရက်ပတ်မှာဘုန်းကြီးတို့ကတတ်နိုင်မြတရားလေးနဲ့နေပါနော်ကိုတတ်နိုင်တဲ့ပိုင်းလောက်တော့လောက်ရတော့ကိုတိုင်းပြီးငြိမ်သွားအေးသွားငါဘာလုပ်မလဲအာမေတ္တာတရားနဲ့လုပ်မယ်စာရီလိုပေါ့လေကရုဏာတရားနဲ့လုပ်မယ်လုပ်တဲ့လုပ်ထိုက်တာနဲ့လုပ်မယ်ဒါမျိုးပေါ့ ဒါကတော့ဘုန်းကြီးတို့တမ္မာဝါယမမက်ကင်လို့ခေါ်ပါတယ်ပြီးတဲ့အခါကျတော့တမ္မာတတိမက်ကင်အဲ့ဒီသွားမယ်နော်တမ္မာတတိမက်ကင်ကတော့ဘုန်းကြီးတို့အောက်ပိုင်းကပြောခဲ့တဲ့အတိုင်းပါပဲတတိပ္ပံ၄ပါးပါမမိတ်ထားလဲဆိုဒီမှာဣဒဘေကွေဘေကုကာယေကာယနုပတိဝေတိအာတာပိတံပဇာနောတတိမှာဝိနည်းလောကေဘိဇာဒေါမနတံဟောဒီယောခန္ဓာကိုယ်ဤပေါ်မှာ တတိထားရင်ကာယ ानु ပဒနာတတိပဋ္ဌာန်နော်ကာယ ानु ပဒနာတတိပဋ္ဌာန်ဘယ်နှမျိုးရှိလဲဘုန်းကြီးတို့အောက်ပိုင်းကပြောခဲ့ပြီကာယ ानु ပဒနာတတိပဋ္ဌာန်မှာ14မျိုးရှိတယ်ဒါတွေပြောတာအဲ့ဒီအရာတွေတစ်ခုချင်းတစ်ခုချင်းအများကြီးအတုံးကစနေရပြောခဲ့ပြီပေါ့နော်အဲ့တော့အဲ့ဒီကာယ ानु ပဒနာတတိပဋ္ဌာန်ဆိုရုပ်တရားအပေါင်းရုပ်တရားအပေါင်းမှာရှုရင်းနဲ့ရုပ်ဆိုတာလေစိတ်ရှိမှရှုလို့ရတော့ဗောနာရှိမှရှုလို့ရတယ် အဲကြောင့်မို့အာနာပါနပဲရှုယူပါပဲရှုရှုအာနာပါနကိုရှုတဲ့ကစိတ်နဲ့ပဲရှုရတာပဲဟိုမနေ့ကဘုန်းကြီးတို့တရားတစ်ပုဒ်ဟောခဲ့ပါတယ်ဗုဒ္ဓလတကယ်ပိကသုံးပုံနိကံ9ရအာကုံဆောင်ထားတဲ့တကယ်ဟိုဆရာကြီးပေါ့နော်စာချဆရာတော်ကြီးခုနှစ်နှစ်ဟိုလားရကိုရင်လေးကိုရင်ရဟန္တာတာမဏိရဟန္တာတာမဏိလေးတောင်တရားတောင်းတော့ ဒါရ၅ပေါက်ကိုပိတ်နောက်ဆိုစိတ်တကားပေါက်နဲ့ရှုရမယ်ဒီလိုမိန်တာအတူတူပါပဲဗျာနော်တရားရှုမှတ်တဲ့ကကြရုပ်ရှုတယ်ဆိုပေမဲ့လို့နာမ်ကလည်းပါတယ်နာမကလည်းပါတယ်အဲ့တော့ကြောင့်ရုပ်ရှုရင်စိတ်ရှိမှရှုလို့ရတယ်ဒါကြောင့်နာမ်ကိုလည်းရှုရတယ်ရုပ်ကိုလည်းရှုနာမ်ကိုလည်းရှုပေါ့ယူပကာယကိုလည်းရှုနာမကာလည်းရှုပေါ့အဲပထမဆုံးဘာတွေရှုရမလဲယုံနာတဘာဝတွေမြင်အောင်ရှုရတာ ယုံနံသဘာဝတွေမြင်ပြီးဆိုယုံနံသဘာဝတွေအကြောင်းကျိုးသဘာဝတွေမြင်အောင်ရှုအကြောင်းကျိုးဆက်ဆက်ဖြစ်တဲ့ယုံနံသဘာဝတွေကိုယုံနံသဘာဝတွေကဘာမြင်အောင်အိဋ္ဌာအနေနဲ့မြင်အောင်ရှုဒုက္ခအနေနဲ့လည်းမြင်အောင်ရှုအနတ္တအနေနဲ့လည်းမြင်အောင်ရှုအဲ့လိုရှုရင်ရှုရင်နဲ့သိဉာဏ်တွေဖြည်းဖြည်းနဲ့သိလာတာမျိုးအမှန်တိုင်းသိလာတာမျိုးပေါ့အမှန်တိုင်းသိအောင်အထောက်ဒါပေမဲ့ဉာဏ်နဲ့အမှန်တိုင်းသိအောင်အထောက်အောင်နော်ခုဘုန်းကြီးက ဟောလို့ဘုန်းကြီးကသင်ပေးလို့တည်တာမျိုးမဟုတ်အောင်ဉာဏ်မို့ဉာဏ်နဲ့သိဖို့ဆိုတာတော့လွယ်တော့မလဲပေါ့ဗျာတမန်ချက်ကအာထောက်ရုံနဲ့ဘာဖြစ်လို့လဲဆိုတော့ဘုန်းကြီးတို့ငငယ်လေးရတယ်မွေးလာတဲ့ဒီယုတ်ကြီးဟာအခုဒီမြဲနေတယ်တီးနေတယ်လို့ထင်ကြတာဒါသဘာဝပဲဒါပေမဲ့ဒီယုတ်ခန္ဓာကိုယ်ကြီးရဲ့အမြဲတမ်းဖြစ်ပြက်နေတဲ့မမြဲတဲ့နေဆတရားကိုယ်ပိုင်ဉာဏ်နဲ့ သိအောင်တော့အထုတ်လို့ရတယ်။တာမန်တော့အထုတ်လို့မရဘူး။နည်းနည်းတော့ခက်တယ်။နော်။ဟိုစာသီနာသီအနေနဲ့တော့ဒါခုနယုတ်ဘောနန္ဒဘာဝတွေကြောင့်ကျုပ်ဆက်ဆက်ပြယုံနန္ဒဘာဝတွေကြောင့်ကျုပ်ဆက်ဆက်ပြယုံနန္ဒဘာဝတွေအနေစာသဘောဒုက္ခသဘောအနတ္တသဘောအနေစာသဘောပေါ်ပြပြောဖြစ်ဖြစ်ပြပြောတာတော့လွယ်တာပေါ့နော်။တကယ်တော့မြင်ဖို့ခက်တယ်။တကယ်တော့မြင်ရင်ဘုန်းကြီးတို့အနေစာမြင်မှနော်ကွာ။အဲ့ဒါလေးကမှန်တယ် အနေဆမမြင်တော့ဘုန်းကြီးပဲဖြစ်ဖြစ်ပဲစုပဲဖြစ်ဖြစ်သူတဏ္ဏကြည်လိုက်ရင်တော့မာနမခွာဘူးရမာနရှိနေတယ်ဒါမျိုးတော့ယုတ်ခဏကဒုက္ခကိုညံဖို့ညံနဲ့မြင်ဖို့ဆိုတာခက်တာဘာဖြစ်လို့လဲဆိုနည်းနည်းလေးညောင်းလာညာလာဟိုလိုလှဲ့လိုက်ဒီလိုလှဲ့လိုက်နဲ့တက်တအောင်လုပ်ကြတော့ဝေဒနာခံစားပေမဲ့လို့လည်းအကောင်းထင်နေတာပဲ။ตาရနေတာပဲ။နော်ဒီကတည်းကဒီကျုပ်ဝေဒနာတွေဖြစ်လို့ခါကြတော့ မျက်နှာတွေပြက်လာတယ်ယောဂဝိနာဖြစ်လို့ယုံစရာတွေဖြစ်လာတယ်ဟိုမျိုးစုံနဲ့သူကဖုံးလာတယ်ယောဂဝိနာတော့သူများတော့သူ့ကိုယုံစရာဖြစ်မြင်သူ့ကိုသူတော့ယုံစရာဖြစ်ပြောလာကိုယ့်ကိုယ်တော့အကောင်းထင်လို့ပဲဘလောက်ပြောပြောတာယာတော့နှစ်သက်တော့မယ်နော်အဲကြောင့်ဒုက္ခမြင်တဏှာกว่าတယ်ဒုက္ခမမြင်တော့တဏှာမกว่าဘူးပေါ့ဗျာဒါလေးလည်းမှတ်ထားစီတကယ်မြင်မှတကယ်กว่าတယ်တကယ်မမြင်မกว่าဘူး ဘယ်သူခန္ဓာကိုယ်ပြဒုက္ခဆင်းရဲမမြင်သေးရတော့နှစ်သက်သဘောကြနေမှာနှစ်သက်သဘောကြနေတဲ့တဏှာမကွာပါဘူးတဏှာကွာအောင် ရှုဟုတ်လားခုနကမာနကွာအောင်ရှုလို့ပြောတာတော့နောက်အနတ္တမြင်ဖို့ပို့ခက်တယ်။ဘာဖြစ်လို့လဲဒီယောခန္ဓာကိုယ်တသက်လုံးကငါးကောင်ငါးသူပါယောက်ျားမိမထင်တယ်ငါးသားငါးသမီးမထင်တယ်။တည်သွားပြန်တော့လေအတ္တကောင်ဝိညာဉ်ကောင်လေးကထင်သေးတယ်။အဲလိုဆွဲလန်းနေအနတ္တမြင်ဖို့ခက်တယ် အနတ္တတကယ်မြင်မှဘုန်းကြီးတို့ကအတ္တဒိဋ္ဌိဒိဋ္ဌိกว่ากว่าတာပဲဒါတွေမြင်ဖို့သိဖို့ဆိုရင်ဘုရားအင်္ဂါရ၃ချက်နဲ့ညီအောင်ရှုရမယ်ဒါလေးမိန့်တာခုနဗာမိန့်အတ္တဘိတံပစာနောတတိမာရှုမှတ်တဲ့အာယုံလေးကိုတတိကအောင်မြင်အောင်လုပ်ရတတိမလွတ်အောင်ရှုရတတိမလွတ်အောင်ဘာလို့လဲဝီရိယလေးကုပေးရတာပေါ့ လုံလဝိရိယကုပြီလုံလဝိရိယကာယကဝိရိယရှိတယ်စေတသိကဝိရိယရှိတယ်ကာယကဝိရိယလည်းတင်းတင်းရင်လောက်ရတယ်ဉာဏ်ပါတဲ့ဝိရိယဉာဏ်မပါတဲ့ဝိရိယဒါလေးလည်းရှိသေးတယ်စေတသိကဝိရိယစိတ်ကလည်းစိတ်ဆွမ်းရင်ကလည်းတင်းတင်းရင်လောက်နော်မလွတ်အောင်ကိုလုပ်မယ်ရအောင်လုပ်မယ်ဆိုင်တဲ့ဝိရိယလည်းပါတယ်ဉာဏ်ပါတဲ့ဝိရိယဉာဏ်မပါတဲ့ဝိရိယဒါလည်းရှိသေးတယ်ဉာဏ်လေးနဲ့ရှိဘလို့ရှုမှိုင်ငါဒီမသိနာအောင်နဲ့ကတ်တယ်ဒါလေးလည်းသိရတယ် တချို့အရန်ကာရောမှတ်နေတာဟောဖောက်ပြီဆိုဖောက်ပြီမှတ်တော့ဝင်လေထွက်ဆိုဝင်လေထွက်လေပဲမှတ်တာကတ်လည်းမကောက်ကောက်အောင်လည်းမလုပ်တော့ပြီးတော့လည်းဆရာသမားလည်းမမေးဘူးဒီလိုပဲအချိန်တွေကြာနာဘာသမားတွေမှဖြစ်အဲ့လိုမျိုးတွေဖြစ်ကြဒါလေးမှတ်ထားနော်အဲတော့ဘုရားဗာမိတ်လေတတိမှာရှုမဲ့သမျှအာယုံကိုတတိကောင်လို့အဲ့ဒီတတိကဘောပါလာအာတာပီ ကိလေသာကိုလွန်စွာပူပန်တတ်တဲ့တမ္မပဒလုံးလာရှိရမယ်။တမ္မပဒလုံးလာရှိနေလို့ရှိရင်ဒီကိလေသာတရားတွေဝင်မရဘူးလို့ဆိုလိုတာပဲပူပန်တယ်ဆိုတာ။တမ္မပဒလုံးလာမရှိရင်တော့သူကဝင်နေဗျမျိုးစုံဝင်တာ။လုံးလာဝိရိယဒီမှာတော့ရှေးတုန်းကတော့မီးပုတ်တဲ့ဥပမာပေါ့။အခုခေတ်လိုဤပညာမတုန်းကတော့အသားအကြောင်းနဲ့ဒီလိုအတင်းပေါ်ရက်သွားရင်လည်းမီးကမထွက်ဘူးလေ။မီးမပုတ်ပဲကြည့်အတင်းကိုချနေတာ။ဒီတိုင်းပဲ။ ဟိုလုံနာဝိရိယတင်ပေးရတယ်မတင်လို့မရဘူးအဲ့လိုလို့ဒီအသိဉာဏ်นี่အမှတ်စိတ်အောင်နဲ့မကပ်မချင်းကိုအတင်းကိုပုတ်တိုင်နေအတင်းကိုလောက်ရတာမီးမပွင့်မချင်းပုတ်တယ်လို့ပဲအခုလဲဒီအာယုံမှာမကပ်မချင်းဘုန်းကြီးတော့စ조사ရှုမှတ်နေရကတ်သွားပြီဆုံးမဟိုအဲ့ကြတော့ဝိရိယဒါကြီးကြောင်းကြစရာပုံမှန်လေးရှုတခါတခါဘုန်းကြီးတို့တင်တာနာမှာဗာပြောဝိရိယထက်တာနဲ့ခါကြလဲရှော့ကြသွား များသောအားဖြင့်ရှုအောင်နေတဲ့ပုဂ္ဂိုလ်ကများတယ်ဗျာဝီရိယလွန်ခဲ့တဲ့ပုဂ္ဂိုလ်ကနည်းပါတယ်ဝီရိယလွန်ခဲ့လို့ဝီရိယလွန်လို့ရှော့ပေးရတဲ့ပုဂ္ဂိုလ်စာပေမှာတော့နှစ်ပါးပဲတွေ့ပါတယ်ရှင်သောနာမထေနဲ့ရှင်အနန္ဒာတို့သူတို့ကတော့ရှော့ယူပါတယ်လွန်ခဲ့လို့တာမန်ပုဂ္ဂိုလ်တွေကတော့ရောလို့တင်ပေးရတာများတယ်ဒီကမ္မတန်းဆရာနဲ့ဆွေးနွေးတယ်ဒါအဲ့ဒါနော်ကိုဝီရိယနည်းသွားတယ်နည်းပြီးကမ္မတန်းဆရာဆွေးနွေးလိုက်ရင်တော့သိတယ်သူကဘာ လိုးနေတယ်လဲဆိုရော့တယ်လဲဆိုသိတယ်ခဏတစ်ပြုတ်တော့သိဘူးဗျဘုန်းကြီးတို့လည်းတော်တော်ကြောင်မေးရတယ်ဟိုလည်းမေးဒီလည်းမေးအိမ်မှာသူကပေါ်လာတယ်မေးမေးနဲ့ပေါ်လာကြမှာသူဘာလိုးနေတယ်ဆိုပြီးတော့ကမ္ဘာတန်းစရာသူ့ကိုသူ့စကားလေးတွေထောက်ပြီးသူ့ရဲ့အခြေအနေလေးတွေကြည့်ပြီးတော့ဝီရိယအာနဲ့ဝီရိယတင်ပေးရတာပေါ့ဝီရိယပုံလုံးနေတဲ့ပုံပဲဝီရိယလေးချပေးရတယ်ဟောအဲ့ဒါမျိုးမှတ်ထားပါနော် ဒါကဘာလဲဆိုတော့ခုနဝိရိယလွန်ကဲတာတို့ညော့တာတို့ဒါတွေအတိအကျနော်ပြောမှတ်ထားပါဝိရိယအကူပေးမှာမဖြစ်လေဒီမှတ်စိန်အောင်ကကတ်သွားတယ်အဲ့လိုပြင်းပြင်းထန်ထန်လုံးလဝိရိယရှိရအဲ့လိုပြင်းပြင်းထန်လုံးလဝိရိယရှိတဲ့ကကိလေသာအပူတွေအကုသိုလ်တွေကမကတ်ဘူးမကြောက်ဖြစ်ခွင့်မရှိဘူး တမ္မပဒလုံးလဝရိယကုပေးတဲ့ခါကျကိလေသာပူမဝင်နိုင်မဝင်နိုင်တော့ရှုစရာအာယုန်လေးမှာတတိလေးကမြဲနေမှာကတ်နေမှာတတိလေးမြဲလာရင်တမာရီရမယ်တတိမြဲလာရင်တမာရီရလာရင်တံပဇာနောကိုယ်ပိုင်ဉာဏ်နဲ့ဘုန်းကြီးတို့မှန်တိုင်းသိလာရုပ်တော်ရိနံတော်ရိမှန်တိုင်းသိမယ်ကြောင်းကျိုးဆက်ဆက်ပြည့်တဲ့ယုံနာတော်တွေမှန်တိုင်းသိမယ် ကြောင်းကျိုးဆက်ဆက်ပြယုံနံသဘာဝတွေအိဋ္ဌသဘောဒုက္ခသဘောနတ္တသဘောကိုယ်ပိုင်ဉာဏ်နဲ့မြင်တယ်နော်ကိုယ်ပိုင်ဉာဏ်နဲ့တကယ်မြင်မှကိုယ်ပိုင်ဉာဏ်နဲ့တကယ်အိဋ္ဌလို့မြင်မာနလိုလိုကြွားပါတယ်လိုလိုလျှော့ကြပါတယ်မမြင်တော့မလျှော့ပါဘူးဗျာကိုယ်ပိုင်ဉာဏ်နဲ့ဒုက္ခလို့ဒီခန္ဓာကိုယ်ကြီးကိုတကယ်မြင်လို့ရှိရင်ဘယ်နှစ်သက်မလဲဗျာတဏှာလိုလိုပြုတ်ကြမယ်ကိုယ်ပိုင်ဉာဏ်နဲ့ဟိုရုပ်တဘာဝပဲနာမ်တဘာဝပဲအကြောင်းကျိုးတဘာဝပဲဒါတွေမြင်သွားရင် ငါသူတစ်ပါးယောက်ျားမိန်းမအလိုလိုပြုတ်ကြသွားတော့ဒိဋ္ဌိကွာသွားဒီမှာဘုရားကဘာဆက်မိန်လဲဆိုဘာဖြစ်လို့ဒီယုတ်တရားတွေပေါ်မှာလဲတရားဝေဒနာရောသင်ညာဝေဒနာရောစိတ်ကောဓမ္မရောအကုန်ပါပါတယ်ဗျာဘာဖြစ်လို့ဒီယုတ်တရားတွေပေါ်မှာတရားရှုရလဲမိန်ဝိနည်းလောကေဘိဇာဒေါမနတံဒီပေါ်မှာတွေ့တာနေတဲ့ဘိဇာတဏှာယာကတို့ နှစ်သက်ရင်ตายရတော့ဗျာမနှစ်သက်ရင်ဒေါသဖြစ်တော့ဒီပေါ်မှာဖြစ်တဲ့လောဘဒေါသမောဟမာမာနဆိုင်ရာကိလေသာတွေပယ်ဖို့အတွက်ခွာဖို့အတွက်ဒီတရားတွေကိုရုပ်တရားရုပ်တဘာဝမြင်အောင်ရှုနာဟိနန်တဘာဝမြင်အောင်ရှုအဲ့လိုမိတ်သွားတော့နော်ဒီနေ့ဒီလောက်ပဲတော်ကြမယ်နော်6နိုင်တော့ဒီနေ့ဟောပြောဆွဆုံးမတဲ့တရားတော်များကိုကြားနာတဲ့အတိုင်းလိုက်နာကျင့်ကြအထောက်နိုင်ကြသဖြင့် မညာဖုံညာနိဗ္ဗာန်ကိုရလွယ်ရောက်နိုင်ကြတဲ့ပုဂ္ဂိုလ်များဖြစ်ကြပါစေဆရာတော်ဘုရား